ယနေ့26ရက်12လ2020ခုနှစ် Quantum Buddhist USA မှာအကြီးမှုပြီးတော့ကျင်းပကြတဲ့ဝိပဿနာဓမ္မသဘင်ပွဲမှာဦးဇင်းတို့တရားဓမ္မပေါင်း သူတော်ကောင်းတို့တွေကိုယနေ့ဦးဇင်းဟောကြားခဲ့တဲ့ဦးဇင်းတို့စတုရာရခကိုဆောင်ကမ္မထံ၄မျိုး ဒီနေ့နောက်ဆုံးကမ္မထံဖြစ်တဲ့မရဏတတိဘာဝနာ ကမ္မထံယနေ့ဦးဇင်းတို့ဓာတော်မတွေကိုဦးဇင်းတို့နှလုံးသွင်းဆင်ခြင်ရှုပွားခြင်းနဲ့ဦးဇင်းကအကျင့်စဉ်တွေကိုပေးသွားပါမယ်မရဏတတိကမ္မထံဟာမြတ်စွာဘုရားက မရဏတတိကမ္မထန်ကြီးကိုခြေသားတို့ဘာဝိတာဘဟုလီကတာအကျဉ်းချင်းအဖန်ပန်အထက်ထက်မြန်တာမင်းတို့ပွားများ နေကြမယ်သုံးဆောင်နေကြမယ်အာထုတ်နေကြမယ်ဆိုရင် အကျိုးတရားဟာအယံကို ကြီးမားလွန်းတယ်တဲ့နော်အမတန်မှကြီးမြတ်တဲ့အကျိုးနော် တကက်ကောင်းကျိုးတွေအကုန်ရနိုင်တယ်ကိုယ်စိုကောင်းမှုတွေအကုန်ပြည့်စုံလာနိုင်တယ်မတရားဖို့တရားနိဗ္ဗာန်တရားတွေအကုန်ရနိုင်တယ်ဒီကမ္မထမ်းကြီးတာအမြဲမပြတ်ပွားနေကြရင်ဒါပေမဲ့လောကကလူကပြောင်းမြန် သေခြင်းလို့သေရမယ်လို့အတန်လေး ပြောလိုက်တာနဲ့မလေးနမိတ်မရှိ နမမရှိသေခြင်းလို့ကြားလိုက်တာနဲ့နမိတ်မရှိဘူးလို့လောကကြီးကမြင်တာမြတ်စွာဘုရားတော့မဟုတ်ဘူးနော်မြတ်စွာဘုရားရဲ့အမြင်ကအဲ့ဒီလိုပွားနေတာကမှ ကောင်းတဲ့မင်္ဂလာပွားများနေတာကတကက်ကောင်းမြတ်တဲ့မင်္ဂလာကြီးတဲ့ကောင်းကျိုးတွေကို အကုန်ရစေနိုင်တာဘာဖြစ်လို့လဲတဲ့ဦးဇင်းတို့ဒကာဒကမတွေရသော်ဖေဟာကဥပမာပေးတယ်တော်တယ်သွားတဲ့လူတယောက်က မွေစိုးမွေဟောက်ကြီးနဲ့တွေ့ပြီမွေကြီးကလည်းကိုယ်ကြိုက်တော့မယ်ခဲတော့မယ်အစိတ်ကလည်းပြင်းအဲ့ဒီမွေကြီးနဲ့တွေ့ရတဲ့လူဟာနော်ဘာဖြစ်လဲသေရမှာကြောက်တာပေါ့အမလေးမွေမွေမွေဟိုမှာလှုပ်ပေါင်းလှုပ်ပေါင်းတုံခိုက်ပြီးတော့ကြောက်လန့်ပြီးတော့ကို အားကိုးရာမရှိ အားထားရာမရှိ ဖြစ်တတ်တယ်အကယ်၍များတဲ့လက်ထက်မှာဒုတ်တို့ဓာတ်တို့ဆောင်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒီမွေတွေ့ရင် ကြောက်မလားမကြောက်ဘူးမွေကိုတွေ့လိုက်တာနဲ့ तू ကတခါတည်းသူ့လက်ထဲမှာဒုတ်ရှိရင်ဒုတ်နဲ့အကာအကွယ်လုပ်ဖို့ဓာတ်ရှိရင်ဓာတ်နဲ့အကာအကွယ်လုပ်ဖို့ သူ့မှာလက်နဲ့ပါတယ်တဲ့ငွေတွေ့လဲအဲ့ဒီပုဂ္ဂိုလ်မကြောက်ဘူးတဲ့ဘာလို့လဲလက်နဲ့ပါလို့အကာကွယ်ပါလို့အဆောင်ပါလို့ခြေသားတို့တဲ့အဲ့ဒီလိုပဲတဲ့သေခြင်းတရားဆိုတာခြေသားတို့လောကလူတွေကသေခြင်းသေခြင်းဆိုရင် မကောင်းတဲ့မင်္ဂလာလို့ထင်ပြီးမပွားကြဘူးအဲ့မပွားတဲ့ပုံကိုယ်ဒီဘာဖြစ်မှာလဲ သေခါနာနီဒီသေခြင်းကြီးကကိုယ့်ကိုသေချာပေါက်ကလည်းတွေ့ရတော့မယ်သေလဲသေရတော့မယ်ဆိုတော့နှစ်ဖူးကချွေးပြန်ပြီးဇောကျွေးတွေပြန်လာသေရမှာကြောက်တာတစ်မျိုးတခါတည်းလုံကြပါအောင်စကားပြောနိုင်တော့ဆိုလဲဆရာဝန်ခေါ်ပေးကြပါအောင်ငါ့ကိုကယ်ကြပါအောင်ကယ်မဲ့လူရှာရ လုံမဲ့လူရှာရမွေပွေးမွေဟောက်ကြီးနဲ့တွေ့ပြီးတော့တခါတဲ့ဟိုကကိုယ်ကြိုက်ဖို့ခဲဖို့လှုပ်တဲ့အချိန်မှာ အကာကွယ်မဲ့တက်ကဲ့သို့ကိုသေခြင်းတရားနဲ့တွေ့တဲ့အခါကျတော့အဲ့ဒီမရဏတတိကြီးမပွားတဲ့ပုဂ္ဂိုလ်ကအဲ့ဒီလို ကြောက်လန့်တုံလှုပ်ထိတ်ယွန့်ပြီးတော့တခါတည်းမျက်ရည်ကြီးငယ်ကြပြီးသေပွဲဝင်ရတယ် ဒုတ်တို့ကင်ထားတဲ့ပုံကတော့ရဲရဲဝွန်းနဲ့ဟိုကမွေကြိုက်တော့မယ်ဆိုဒုတ်နဲ့ဘေးဖယ်ပစ်လိုက်လို့ရတယ်ကော်ပစ်လိုက်လို့ရတယ်မကြောက်ဘူးတဲ့ကို့မှာဒုတ်တို့ဓာတ်တို့အကာကွယ်ပါထားလို့အခုလည်းပဲချက်သားတို့အဲ့ဒီတိုင်းပဲတဲ့သိရမယ်သိရမယ်သိရမယ်ဆိုတာကို အဖန်ပန်အဖန်ပန်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာ တခက်သေးဘေးကြီးကလာတဲ့အခါကျတော့ဩငါဒီသေးဘေးကြီးအတွက်ငါပြင်ဆင်ခဲ့ပြီကဲကံကုန်လို့တရားမဲ့ဘဝတားလည်းမရဘူးဖယ်လည်းမရဘူးနော်မိုးပြားပြမာဖြစ်လဲတနေ့သေးမှာပဲဆေးတွေဓာတ်တွေမန္တရားတွေနဲ့လှုပ်လဲအသက်ရှိလာနဲ့နဲ့တနေ့သေးမှာပဲသေရမဲ့ဘေးကြီးငါကြိုပြီးတော့ ဖះရှင်အဆုံးမအတိုင်းပွားထားတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ငါမှာတော့မတုံလှုပ်တော့ဘူးဆိုပြီးတော့ကိုတရားလေးနဲ့ကိုပဲသူကရှုပြီးတော့နေတော့တာသေရမယ့်အတွက်ကိုလည်းသူကစဉ်းစားပြီးမပူတော့ဘူးပစ္စုပန်လေးမှာပဲသူတရားလေးနဲ့သူနေတယ်အဲ့ဒီသေခြင်းတရားတွေကိုအကြိမ်ကြိမ်အကြိမ်ကြိမ်ပွားပွားပွားပွားထားတဲ့ပုဂ္ဂိုလ်က လောကမှာနေစဉ်မှာလည်းမကောင်းမှုနဲ့အသက်မမွေးခြင်းမူမကောင်းမှုနဲ့မရှာခြင်းမူအဲ့ဒီတေခြင်းတရားနှလုံးမသွင်းတဲ့ပုဂ္ဂိုလ်ကြတော့ကိုယ်ဘဝကြီးကိုတခါတဲ့နှစ်ပေါင်းရာပေါင်း ထောင်ပေါင်းနေရမယ့်အတိုင်းပဲလောဘတွေနဲ့ရှာလိုက်တောကတွေနဲ့ရှာလိုက်အိုးငါအတွက်ငါအတွက်ကောင်းတာမကောင်းတာတရားတာမတရားတာအဲ့ဒါတွေမကြည့်နိုင်ပါဘူးကိုမိသားစု စားဖို့နေရအတွက်ရဖို့ဆိုပြီးတော့ရှာကြတယ်ဖွေကြတယ်လူတွေဆိုရင်လည်းလောဘနဲ့မတရားသဖြင့်စီးပွားရှာခြင်းပေါ့ယဟန်တော်များဆိုရင်လည်းပဲပစ္စည်းတွေလတ်လာပါတွေဂုံတွေဒဏတွေရအောင်နှီးမျိုးစုံနဲ့ရှောက်လုံခြင်းပေါ့အဲ့ဒီမရဏတတိများနာပွားထားရင်အဲ့ဒီယဟန်ကလည်းမတရားသဖြင့်ပစ္စည်းလေးပါးကိုရှာဖွေခြင်းမလုပ်တော့ဘူး ဩငါတို့ကအချိန်တိုင်းသေရမှာပါလားသေရမှာပါလားအဲ့ဒီလောကိုပွားနေတဲ့ယဟန်အဲ့ဒီပုဂ္ဂိုလ်ကသေရမှာလဲမကြောက်တော့ဘူးဘာလို့လဲဆိုတော့လူဘဝနေတုန်းကလည်းယဟန်ဘဝနေတုန်းကလည်းအဲ့ဒီလူအဲ့ဒီပုဂ္ဂိုလ်တွေက မကောင်းတာတွေနဲ့စီးပွားမရှာဘူးမကောင်းတာနဲ့ပစ္စည်းလေးပါးကိုမရှာခဲ့ဘူးဒါကြောင့်မို့အဲ့ဒီသေခြင်းတရားကြီးများ အကြိမ်ကြိမ်အကြိမ်ကြိမ်ပွားထားတဲ့ပုဂ္ဂိုလ်ကမကောင်းမှုနဲ့လေလောကမှာစီးပွားရှာခြင်းနော်ယဟန်နေဆိုလဲပစ္စည်းလေးပါရှာခြင်းလဲမပြုတ်လို့တော့ဘူးသေခြင်းတရားနဲ့တွေ့ရရင်လဲအဲ့ဒီပုဂ္ဂိုလ်ကမတုံလို့တော့ဘူးတတိအားကောင်းတယ်သေပြီးတဲ့အခါကျတော့လဲမတွေ့မဝေသေသည့်အတွက်သေပြီးတဲ့အခါလဲ ကောင်းတဲ့သူကတိဘုံတွေကိုရနိုင်တယ်တဲ့မရဏတတိကမ္မထန်ကြီးရဲ့အကျိုးတံဝေခတွေလည်းပိုရလာနိုင်တယ်ပညာဉာဏ်တွေလည်းပိုပြီးတော့ထိုးထွင်းသိလာနိုင်တယ်တတိအားတွေကောင်းလာမယ်တံဝေခဉာဏ်တွေရလာမယ်ပညာဉာဏ်တွေဖြစ်လာမယ်အဲ့ဒါမရဏတတိကမ္မထန်ကြီးပွားခြင်းရဲ့ရရှိနိုင်တဲ့အကျိုးတရားတွေ အဲ့ဒီမရဏတတိကမ္မထာကြီးကိုဒီကြောင့်မို့မြတ်စွာဘုရားကချက်သားတော်တဲ့မင်းတို့ဘလောက်ထိပွားကြတုံးဩနာတိကရွာ အုတ်เจ้าမှာနေသည်တန်ဃာတော်တွေကိုမေးတာချက်သားတော်တဲ့မင်းတို့မရဏတတိကမ္မထံကိုဘလောက်ထိများမင်းတို့ပွားတုံးယဟန္တာဘာထလျှောက်တယ်အရှင်ဘုရားတဲ့တပည့်တော် တနေ့တညလောက်လေးနေခွင့်အသက်ရှင်ခွင့်ရရင်တပြည့်တော့ဖရာတရားတော်ကိုပဲအချိန်ပြည့်နှလုံးသွင်းမာတော့မယ်ဆိုပြီးတော့အဲ့ဒီလောက်ထိတပြည့်တော်စိတ်ဖြစ်လာပြီဖရာတဲ့ကဲဦးဇင်းတို့တရားတော်မှဒီတနေ့တရက်တဲ့ဖြစ်ပြီလားအဲ့ဒီလောက်10နှစ်နှစ်20နှစ်30မှန်းတာမှန်းတာနော်မှန်းတာနော် ဦးဇင်းတို့ဒကာကြီးတယောက်ရှိတယ်အသက်80အကျော်နေပြီရှင်ဖျားတဲ့တပည့်တော်ကအမေတွေအတိုင်းဆိုရင်တော့နောက်ထပ်အနှစ်20ပဲဖျားတယ်သူကမှန်တာရှော့လို့ကတော့တွက်ကိုမတွက်ဘူးလားနော်မြတ်စွာဘုရားကတော့အဲ့ဒီမှာအဲ့ဒီယဟန်ကထလျှောက်တာတပည့်တော်တနေ့နဲ့တညလေးပြောရရင်တော့24နာရီလေးပေါ့24နာရီလောက်လေးတနေ့နဲ့တညလေးလောက်ကိုအသက်ရှင်ခွင့်ရရင်အဲ့ဒီအချိန်လောက်ဆိုရင်တပည့်တော်က ဖရာရဲ့အဆုံးအမတရားတော်တွေကိုပဲနှလုံးသွင်းပြီးနေပါတော့မယ်ဆိုတဲ့စိတ်မျိုးထိတပြီတော့ဖြစ်လာပါတယ်ဖရာတဲ့။ရသော်ဖရာကဲနောက်တစ်ပါးပြောက်ရှောက်အောင်နဲ့ဘလောက်ထိပွားထားလဲတဲ့။တပြီတော်ကနေ့ထက်ဝက်ပါဖရာတဲ့။တနေ့သာပေါ့။ဆိုတော့12နာရီပေါ့နော်။12နာရီသာရီလောက်ဖရာရှင်ကိုရောမြတ်ကြီးရဲ့တရားကိုတပြီတော့ပွားခွင့်ရရင် ဒါပြီးတော့အဲ့ဒီအချိန်ပြည့်ကိုတရားပဲနှလုံးသွင်းပြီးနေပါမယ်ဆိုပြီးတော့အဲ့လိုဖြစ်ပါတယ်ဖုရားအဲ့ဒီသောတော်က24နာရီယဟန်ယော အခု12နာရီယဟန်ယောကဒါပြင်းပြင်းရိပ်ရိပ်ညီညီငွေငွေနဲ့အထုတ်နေတဲ့ပုံပဲတဲ့မြတ်စွာဘုရားနော်24နာရီရဲ့နေတဝက်ရဲ့နောက်ထပ်တစ်ပါးမေးတယ်အဲ့ဒီနေတဝက်ရဲ့တဝက်လောက်ဆိုရင်တပည့်တော်နော် 12နာရီဆိုတော့6နာရီပြားမြလောက်ပေါ့အဲ့ဒီလောက်ဆိုရင်အဲ့ဒီအချိန်လေးအတွင်းမှာဒီ6နိုင်ဝန်းကျင်လောက်နေရတဲ့အချိန်လေးတွင်းမှာဆိုရင်ဓာပြည်တော်မြတ်စွာဘုရားတရားကိုတတိမလွတ်တမ်းပွားပြီးတော့နေမယ်ဆိုတဲ့စိတ်ဖြစ်ပြီးဒီယဟန်လည်းပြင်းပြင်းရည်ရည်ပဲတဲ့နှုံနှုံနေနေပွားနေတာတဲ့ကဲနောက်ထပ်ထရှောင်းအောင်နဲ့ဆိုတော့နောက်ထပ်တစ်ပါးထပ်ပြောတယ်ဓာပြည်တော်ဆွန့်တနတ်စားနေခြင်းအချိန်မှာဘုရား စောတနဆိုတော့ကဲထားပါတော့နိုင်ဝက်လောက်ကြာဒါလည်းမြတ်စွာဘုရားကနှုံနှုံနှင်းနှင်းပြင်းပြင်းရီရီပွားတာပဲရှိသေးတယ်နောက်တစ်ပါးကအဲ့ဒီဆွန်းစားချိန်ရဲ့တပည့်တော်တဝက်ပါဖရာတဲ့တဝက်စားနေတဲ့အချိန်အဲ့တော့အဲ့ဒီတဝက်စားနေတဲ့အချိန်ကိုလည်းမြတ်စွာဘုရားကမချီးမွမ်းသေးဘူးတဲ့အဲ့ဒီကနေဆွန်းလေးလုံးငါးလုံးပါဖရာတဲ့နောက်တစ်ပါးက လေးလုံးငါးလုံးလည်းမြတ်စွာဘုရားဒါလည်းနှုံနှုံနေနေပွားနေတော့မှရှိသေးတယ်တဲ့ဆိုတော့ဘယ်နှပါးရှိသွား6ပါး24နာရီ12နာရီ6နာရီ3မိုင်ပိုင်လိုက်အဲ့ဒါပထမ3ပါးပွားခဲ့တာဟိုကသမင်းတက်နဆွန်းတက်နစားကြိမ်အဲ့ဆွန်းရဲ့စားကြိမ်ရဲ့အလယ်လောက်ဆွန်းလေး၄၅လုံးဆိုတဲ့3ပါး6ပါးအဲ့ဒီ6ပါးအပြင်နောက်ထပ်ထပ်မေးလိုက်တော့ တပည့်တော်ဆွန်းလေးတလုတ်စားချိန်အတွင်းလေးလောက်ကိုအသက်ရှင်ခွင့်ရရင်ဖះတပည့်တော်မြတ်စွာဘုရားတရားကိုပဲကျင့်သုံးပြီးနေပါတော့မယ်ဆိုတဲ့စိတ်ဖြစ်ပါပြီဖះမြတ်စွာဘုရားကောင်းပြီအဲ့ဒီယဟန်ကဲနောက်တစ်ပါးနောက်တစ်ပါးကတပည့်တော်တဲ့အသက်လေးတရှူတရှိုက်အချိန်လေးပါဖះ ဝင်တဲ့လေလေးဝင်ပြီးထွက်တဲ့လေလေးပြန်ထွက်တဲ့အချိန်လေးအတွင်းအသက်ရှင်ဝင်လေးမြန်ရမယ်ဆိုရင်မြတ်စွာဘုရားတဲ့တပည့်တော်မြတ်စွာဘုရားရဲ့အဆုံးအမကို အချိန်နဲ့အမျှအပြည့်တရှုတဆိုင်အတွင်းမှာကို တပည့်တော်တတိမလွတ်တန်းကို တပည့်တော်ပွားပါတော့မယ်ဆိုတဲ့အဲ့ဒီစိတ်မျိုးရပါပြီဆိုတော့မှ အဲ့ဒီရှေ့ကနှစ်ပါးမှ မမေ့မလျော်ပဲပွားတဲ့ယဟန်နောက်က6ပါးကပါတဲ့လေမေ့လျော်သေးတယ်တဲ့နှုံနှဲသေးတယ်တဲ့နော်ကမ္မထံပွားတဲ့နေရာနေနေသေးတယ်တဲ့အဲ့ဒါမဲလျော့နေသေးတယ်တဲ့ကဲဦးဇင်းတို့ခုခေတ်ကြီး တရားမရတာပြောလို့နော်သူစနို့ယဟန်တော်တွေရောတရားဓမ္မတွေရောပြန်သုံးသက်ကြည်တယ်ကိုယ့်ရဲ့တက်တန်းကို ကိုဘလို့တွက်ထားလဲငါနောက်ထပ်ကတော့အဲအသက်90ကလည်းနောက်ထပ်ကတော့လင်း90ကတော့နေရာဥပမာပါပဲဒီထက်ကတော့ပေါ်တာတွက်ချင်တွက်မှာနော်လျှော့မတွက်ဘူးမရဏမေဘဝိတ္တိမရဏမေဒုဝါ သေခြင်းတရားဟာမြဲတယ်ဒီနေ့သေခြင်းတရားဟာကိုကဧကံမုတ်ချသေးကိုသေရမှာလို့သေသေးချာချာမစင်သားခဲ့လို့မသုံးတတ်ခဲ့လို့အဲ့တော့မသုံးတတ်ခဲ့တော့ဥစ္စံတော်တရားတော်မှတွေကြည်သံကိုယ့်ရဲ့တန်တံမှာမာနတွေကလည်းကြီးလိုက်ကြတာ ငါကအရွယ်ရှိတယ်ဟဲ့ငါကဥစ္စာရှိတယ်ဟဲ့ငါကပညာရှိတယ်ဟဲ့မှန်နေနော်ကြည်လိုက်ကြပြောစရာရှိပြောကြဆိုစရာရှိဆိုကြဆိုတဲ့အကုသိုလ်တွေလောဘတွေနဲ့လည်းပြောလိုက်ဒေါသတွေနဲ့လည်းပြောလိုက်မောဟတွေနဲ့လည်းပြောလိုက်အဲ့ဒီလို လောဘတွေနဲ့ဒေါသတွေနဲ့မောဟတွေနဲ့ပြောကြဆိုကြနေကြထိုင်ကြတာ အဲ့ဒီလူတွေတွက်ကြီးသေရမယ်လို့တယောက်မှနှလုံးမသွင်းကြဘူးသေခြင်းတရားကိုဒါအပြိန်ရင်အဖမ်းမှန်အထက်ထက်ကိုနှလုံးသွင်းထားတဲ့ပုံကိုယ်ကလည်းပဲအဲ့ဒါတွေကို မပြောချင်တော့ဩငါတို့သေရမှာပါလားသေရမှာပါလားသေရမှာပါလားဒါကတကယ်လက်တွေ့ဘာဝနာမရှိရင်ဒီဟာကြီးကမယုံနိုင်ဘူးနော် ဦးစင်းရဲ့ဘဝမှာတစ်ကြိမ်နဲ့အဲ့တုန်းကဒီလမ်းကြောင်းကြီးပေါ်ကိုတက်သွားဘူးတာပွားရင်တရားတွေပွားရင်ပွားရင်ပွားရင်ပွားရင်နေကင်းဆွစားပြီးတရားထိုင်လိုက်တော့နေအဲ့ချိန်ရောက်သွားပြန်ပြီဘာလို့လဲဆိုတော့ဒီအချိန်ကကတမာတိရှိနေတဲ့ပုံကိုအတွက်ကခဏလေးကုံသွားတာ တမာရီမရှိတဲ့ပုဂ္ဂိုလ်ကအကြာကြီးထင်နေတာအရန်กว่าတယ်နော်တရားမလုပ်တဲ့အခါကျတော့ဦးဇင်းတို့တရားဓမ္မတွေကိုကတမာရီမှမရှိတာဟိုအတိတ်ကိုတွေးလိုက်အနာဂတ်ကိုတွေးလိုက်ဩမနဲ့တော့နေနေ့ညအသက်ရွယ်များ ကြီးပြီးသွားရင်ပိုဆိုးတယ်ဦးဇင်းတို့ကလကတာမှာကြောင်းတဲ့တော့ ယထာဘူရာဆောင်းနှင်းပေါ့အခုလို့ဒီဇင်ဘာဇန်နဝါရီဆောင်းနှင်းကာလတွေကျတော့အေးရလဲအေးတယ်အဲ့ဒီကျတော့ယထာဘူရာကနေဆင်းပြီဆိုရင်ဦးဇင်းတို့ပန်းချံကြီးတွေရှိတယ်အဲ့ဒီပန်းချံကြီးတွေနဲ့အပြည့်ပဲအဖိုးကြီးတွေ ၄ယောက်၅ယောက်တဝိုင်းထိုင်ပြီးတော့ဖဲရိုက်တာ အသက်80တွေ80တွေ90တွေအကုန်လုံးပဲအလုံးထိုင်ပြီးဖဲရိုက်ဦးသိန်းကိုအင်္ဂလိပ်စာသင်ပေးတဲ့အဖိုးကြီးသူကလည်းအသက်80သူကလည်းဖဲတော့လေးအိတ်ထဲမှာထဲလို့ အဲ့ဒါသူတို့အားရင်အဲ့မှာပါပြီးတော့ဖဲရဲ့ဥစဉ်ကပြောတယ်အဲ့ဒါဘာဖြစ်လို့အဲ့ဒါဒီဖဲတော့ကဘာလို့တာတော့လို့ဖဲတော့လေးကိုတွေ့တော့ဥစဉ်ကမေးတာ to kill the time သူအချိန်နေတတာတဲ့အချိန်နေတရတာဆိုတော့အချိန်ကဘလောက်ကြံတော့လို့လဲဩအခု အဲ့ချက်က80 year old ဖြစ်သွားပြီနောက်ထပ်မရှိတော့ဘူးဒါပေမဲ့သူတို့ကဒီအချိန်တွေမှာ အခုစီးပွားရေးလည်းမရှိတော့ဘူးတရားလည်းမရှိတော့ဘူးဆိုတော့ဒီအချိန်ကြီးကိုဘလို့ကုံအောင်လုပ်ရမှမသိလို့အဲ့ဒါဖဲထိုင်ရိုက်ပြီး အချိန်ကို ဖြုံးနေတာနောက်မကြပါဘူးတစ်နှစ်ပဲခံတယ် ဦးစင်းမြန်မာပြည်ပြန်ကြွအောင်မယ်ဆိုပြီးတော့ပြန်ကြွတာပြန်ကြွပြီးတော့မြန်မာပြည်ကပြန်ရောက်တော့ဒကာကြီးရှိသေးလားဆိုပြီးတော့အိမ်သွားမိတော့ဆုံးသွားပြီဟောအသက်80ကျော်သိမယ်လို့ထင်သလားဆိုတော့သူတို့မထင်ဘူးရှိနေတဲ့အချိန်တွေကိုလည်းတရားဓမ္မနဲ့အသုံးချဖို့သူတို့မှမသိဘူး တရားဓမ္မနဲ့အသုံးချမှမသိဘဲနဲ့ဒီချိန်ကြီးတယ်ငါတို့ဘလို့ကုန်းအောင်လုပ်အောင်တကယ်ဓမ္မနယ်ပယ်တဲ့ရောက်သွားတဲ့ပုံကိုယ်တွေကြတော့တနေ့တနေ့အချိန်နေအကုန်မြန်လိုက်တာတနေ့တနေ့တနေ့တနေ့တရားအထုတ်နေရင်းနဲ့မနေ့လေးနာရီလောက်ထပြီးတော့တရားထိုင်လိုက်အာယုံစုံမစားဘဲနဲ့နေတယ်နေခင်းတောင်းတောင်းတောင်းခောက်ပြန်ပြီ ဩဗျာစားခြင်းစိတ်ကလည်းမရှိတော့ဒါပေမဲ့လည်းတနေ့တနေ့ခန္ဓာကြီးကလည်းဖြည့်ရမမို့တာသွားပြီးစားရအဲ့ဒါဥစဉ်နဲ့သူ အထုတ်တဲ့တပါတော့တော်ပြီစားကိုမစားတော့ကိုတော့မစားလဲသေပါဒါကတရားကြောင့်ဖြစ်လာတာလို့ဥစဉ်ကတော့တနေ့တနေ့သွားပြီးတော့ဆွန်လေး၄၅လောက်စားလောက်လေးပြန်ပြီးတော့စားစားပြီးတာနဲ့ပြန်ပြီးတော့ထိုင်မှတ် အဲ့ဒီကြတော့မှအော်လူဘဝဆိုတာတိုလိုက်တာအချိန်လေးကလူဘဝဆိုတာနေရမယ်ငါတို့နေရမယ်ဘဝလေးကအချိန်လေးကတိုတိုလေးပါလားတိုတိုလေးပါလားဆိုတော့တရားကစက်တိုက်လောက်တာစိတ်တွေကဂိမ်းပြီးတော့တရားဆိုတရားတွေပဲဂိမ်းတော့နေနေကြနဲ့နေနေကြနဲ့ဆိုရက်ဆိုတာရက်တို့လတို့ဆိုတာဘာမှကိုကြားတယ်မထင်တော့အဲ့ဒါ တရားကိမ့်ပြီးသေခြင်းတရားကိုအဲ့ဒီလိုစင်ញင်ရင်သေခြင်းတရားတွေကမြင်လာပြီလေဟာအချိန်လေးကတော်တော်လေးလူဘွားလေးအချိန်လေးကတော်တော်လေးပါလားဟာငါတရားမှာပါလားဒီတရားမဲ့အတော်တွင်းလေးမှာတော့ငါတရားတော့ငါလုံမှာပါလားလုံမှာပါလားဆိုတာတကယ်လောက်ကြည့်အဲ့ဒီနယ်ပယ်ကိုတကယ်ရောက်သွားလိမ့်အခုအဲ့ဒီလိုနှလုံးမသွင်းလို့ဆရာတော်ဖျားတယ်ဒီမရဏတတိကမ္မထာနေလဲဟောလိုက်တဲ့ဆရာကြီးလည်းအများကြီးပဲ ပေးလိုက်တဲ့ကမ္မထန်တွေလည်းအများကြီးပဲကမ္မထန်တွေအမျိုးပေါင်းမြောင်များစွာဘလောက်ရှိရှိဦးဇင်းတို့တရားတော်မတွေကိုကမလောက်တော့ကို့အတွက်တန်ဖိုးမရှိဘူးတန်ဖိုးရှိအောင်ဆိုတာရတဲ့ကမ္မထန်အခုဦးဇင်းတို့အမျိုးပေါင်းမြောင်များစွာလှက်ပတ်ပြီးဟောနေရတာမြတ်စွာဘုရားကတင့်တော်မဲ့ကမ္မထန်တစ်မျိုးပဲပေးလိုက်တာ တချို့လေယဟန်တော်တွေဆိုတပုတ်ကိုတစ်ချိန်မှနာတယ်နိဗ္ဗာန်ရောက်တဲ့တိုင်အောင်အဲ့ဒီဖះဟောတဲ့တပုတ်နဲ့တခါတည်းအပြီးကျင့်သွားကြအဲ့ဒါမျိုးတွေကျင့်သွားတဲ့ပုံကိုယ်တွေထဲမှာဦးဇင်းတို့ဦးဇင်းတို့ဒကာဒကမတွေအခုနိဗ္ဗာန်မရသေးတာဦးဇင်းတို့တွေပေါ်နေလို့မေလျော်နေလို့ကိုကိုကို သေမယ်ဆိုတဲ့မရဏတတိကိုအကြိမ်ကြိမ်မပွားထားလို့လောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်မာနတွေဖြစ်လိုက်အဲ့ဒီလောဘဖြစ်ခြင်းဒေါသဖြစ်ခြင်းမောဟဖြစ်ခြင်းကမှအမင်္ဂလာတဲ့မျက်စိနဲ့အဆင်းနဲ့မြင်တယ်တဲ့ လှတာလေးကိုမြင်လိုက်အမလေးตายရလိုက်တာလှလိုက်တာလို့ထင်တာအဲ့ဒါမင်္ဂလာလို့ထင်တာလောဘဖြစ်သွားလို့အဲ့ဒါဒီအမင်္ဂလာတဲ့အော်ဒီမြင်နေတဲ့အဆင်းကြီးဟာအပုတ်ကြီးပဲအပွားကြီးပဲယွန်တရားကြီးပဲပန်းလေးတစ်ပွင့်မြင်လိုက်တာနဲ့အော်ဒီပန်းတွေဟာအခုတော့လှပနေတာပဲမကြခင်မှာဒီဒီပန်းလေးတွေဟာညှိုးနှွမ်းပြီးတော့ကျွေးကြသွားမှာပဲလို့ဟောဆင်ញင်နှလုံးသွင်းလိုက်ရင်ဟောအဲ့ဒါတန်ဝေကညာ အရှင်သောနကပိစေကဗုဒ္ဓကအဲ့ဒီသိရွက်လေးကိုကြည့်ပြီးတော့တံဝေကညာပွားပြီးတော့သူကဒုက္ခနာဆင်ញနာနဲ့ပိစေကဗုဒ္ဓဖြစ်သွားတာမြင်တဲ့အစင်းလေးပေါ်မှာတရားဓမ္မလေးနဲ့ဆင်ញံပြီးဩဒီသိရွက်လေးတွေအခုနှုတ်နေလိုက်တာနှုတ်နေတဲ့ဒီသိရွက်လေးတွေဟာတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ဩဟိုဘက်ကတစ်ပင်ကြတော့လဲကြည်စမ်း အရွက်တွေကရွင့်ရော်နေပြီ။အော် तू လည်းအရင်တုန်းကနုနုဖတ်ဖတ်လေးကနေမှအင်မတန်မှလှပတဲ့ရှုကျင်တဲ့ဘွယ်နုနုထွတ်ထွတ်လေးကနေပြီးတော့အခုကြမ်းကြမ်းကြမ်းကြမ်းလာပြီးတော့အရွယ်လေးတွေစိမ့်ပြီးညိုပြီးတော့အခုကျတော့ကြည်တန်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟောဝါဝါယောင်တန်းပြီးတော့ဟိုမှာယောဒန်ကနေတဖြုတ်ဖြုတ်ကြွေကြကြွေကြပြီးတော့အကုန်မြေခရပါလား မျက်စိကနေအဆင်းကိုမြင်လိုက်တာလေးကိုမှကြည့်ပြီးတော့တံဝေကညံလေးယူပြီးတော့ပွားလိုက်တာပွားလဲပွားလိုက်ရောကိုယ်ခန္ဓာကိုဆင်းညင်တာ အပြင်ပကတံဝေကယူပြီးငါခန္ဓာကြီးကလည်းငယ်ငယ်လေးကဒီလိုပဲမွေးကသာနိတာရဲလေးငယ်တုန်းရွယ်တုန်းချစ်စပွဲလေးအဲ့ဒီအရွယ်လေးကနေ14နှစ်15နှစ်16နှစ်အရွယ်ဩလှပတဲ့အရွယ်လေးကနေအခုကျတော့အသက်30ကျော်40ဩတဖြည်းဖြည်း အိုတဲ့ပြီအိုတဲ့ဘက်ကိုရောက်လာနာတဲ့ဘက်ကိုရောက်လာသေတဲ့ဘက်ကိုရောက်ခဏနေပြီအခုဩသေပြီးတော့မြေကြီးတဲ့ရောက်မြေမှုန်နေဖြစ်ရတော့မယ်ငါတို့ဘဝဟောစင်ញံသုံးတတ်ကိုခန္ဓာကိုယ်ကြီးပေါ့စင်ញံသုံးတတ်ပြီးဝိပဿနာနဲ့ယုတ်ဓမ္မနန္ဓမတွေစင်ញံသုံးတတ်တော့ဟောယုတ်နာဖြစ်ပြက်သင်္ခါရတွေဖြစ်ပြက်တွေမြင်ဖြစ်ပြက်တွေမုံဖြစ်ပြက်ဆုံးတော့ဟောတရားသူရသွား မျက်စိအဆင်းကနေမြင်တာလေးကြည့်ပြီးတော့မင်္ဂလာဖြစ်အောင်နှလုံးသွင်းလိုက်တာယောနီသောမနတိကာရအာယောနီသောမနတိကာရနှလုံးသွင်းတော့မလေးလှတယ်ချောတယ်ဩလိုခြင်းနဲ့လောဘဒါကြီးမမြင်ဘူးမကြိုက်ဘူးမကြိုက်တော့ဒေါသဖာတိဖာသာဒီတိုင်းတတိလက်လို့နေတော့မောဟဩမနဲ့မိုးလင်းမြင်တာနဲ့ လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်အဲ့ဒီလိုအစင်းနေအတန်နေအနတ်နေအရသာအတွေ့အထိစားเสียကြံတွေးเสียဆိုတဲ့အဲ့ဒီအာယုံ6ပါးတကား6ပေါက်ကြီးပေါ်မှာတွေးသမျှပေါ်မှာလောဘဖြစ်သွားရင်ဒေါသတွေဖြစ်နေရင်မောဟတွေဖြစ်နေရင်အဲ့ဒါမကောင်းတဲ့အမင်္ဂလာပဲ ဘလို့အရာပဲမြင်မြင်မြင်တဲ့အရာတွေကိုတန်ဝေကရအောင်ရှုနိုင်လိုက်ရင်အဲ့ဒါမှမင်္ဂလာအဲ့ဒီလိုမင်္ဂလာဆိုတော့ဦးဇင်းတို့ကအခုကိုရှိမှာအခုကြည်သာအခုခေတ်ဆိုဦးဇင်းတို့ဘလောက်တန်ဝေကအယူဖို့ကောင်းလဲတဖြုတ်ဖြုတ်နဲ့သေးနေတာနော်သတင်းနေတဲ့ဖိုက်တနေ့တနေ့လူပေါင်းထောင်ချီပြီးတော့သေးနေတယ်တဲ့ လူပေါင်းသေးတာအခု9သိန်းနဲ့6သိန်းနဲ့တယ်ဆိုတော့ဥစဉ်ရတော်ဟိုတဲ့နေ့ကတခါတယောက်ကရှောက်လို့တခါကြီးလူ9သိန်းလောက်သေးတယ်သေးတယ်ဆိုတာတာမန်ပြောနေတာနော်လို့ဥစဉ်တို့သတင်းသုံးတဲ့ဟောဒီမဲဘုံမျိုးတမျိုးသာလောက်ကုန်သွားပြီပဲကြည်တာဒီမျိုးကြီးမှာရှိနေတဲ့လူပေါင်း9သိန်းလောက်နေတဲ့လူတွေဟာအခုသေသွားတာ ဆိုရင်အုံးဆိုဒီမျိုးကြီးတက်မျိုးလုံးတာအကုန်သေးသွားတယ်ပြောရင်လူတွေကကြောက်လန့်သွားမှာဟာအခုကျတော့ဟိုကနည်းနည်းဒီကနည်းနည်းဆိုမသိတာတဖြုတ်ဖြုတ်နဲ့ကြွေကြပြီးတော့သေးနေတာတဲ့အဲ့ဓာတွေကိုတန်ဝေကမရနိုင်ဘူးသူမို့တာသေးတာငါတော့မသေးဘူးအော် तू ကတော့ယောဂဖြစ်လို့သေသွားတာတဲ့ငါတော့မသေးဘူးကိုကိုကိုအဲ့လိုပဲထင်တာ ဟိုတနေ့ကမြန်မာပြည်မှာဓမ္မကြီးတယောက်အသက်ထမ်းဖြစ်နေလို့သူသားဘုံဘုံဖျက်တပည့်တော်မေနောက်ဆုံးချင်းနေစိုက်နေပါပြီဖျက်ဘုံဘုံဖျက်လုတ်ပါအောင်ဖျက်လမ်းပြီးရိုဖတ်တရားပေးနေဟောလဲ Google Google Google Google နဲ့ကဲဓမ္မရဲ့အတန်လေးတွေနဲ့နောက်ဆုံးဘဝတစ်ခုဏီကုန်းလေးချုပ်သွားရင်တောင်မှကောင်းရာဘုံရောက်ပါစေအဲ့တော့ငါအစွမ်းကုန်ကဲတင်မယ်ဆိုတစ္ဆာတွေလည်းအကုန်ပြုတ်တခါတည်းတရားလေးတွေလည်းပေးရင်းနဲ့ပေးရင်းနဲ့ပေးရင်းနဲ့ ခဏနေတော့သွားရောဆုံးဆုံးသွားပြီရှေ့လေးတွေတော့ဒါအခုရွတ်နေရင်နဲ့ဖတ်နေရင်နဲ့ကိုယ့်ရဲ့ရှေ့ပေါက်လေးတွေဩဒါကြောင့်မို့သူတော်ကောင်းတွေကဒီသေခြင်းတရားကို ဥပမာတွေအမျိုးမျိုးနဲ့ပေးပြီးတော့သေခြင်းတရားတွေကိုဆင်ញင်ခိုင်းတာဦးဇင်းတို့အရကဆိုတဲ့ဆရာကြီးအကြောင်းမြတ်စွာဘုရားဟောတယ်ဒါလဲ ရသော်ဖျားအလောင်းတော်ဖြစ်ခဲ့တဲ့ဘဝပါပဲဘာသာယူဝါဒတွေကို တီထွင်ပြီးတော့ဟောပြောပြတာတဲ့အရကဆိုတဲ့ဆရာကြီးကသူ့တပည့်တွေကို အမြဲမပြတ်ဆုံးမတဲ့စကားရှိတယ်ငါတပည့်တို့တဲ့သေခြင်းတရားသည်မြဲတယ်နော်နတ္ထိဇာတတအမရဏံ မွေးလာတဲ့တတ္တဝါမှန်သမျှမသေးရတဲ့တတ္တဝါမရှိဘူးဦးဇင်းတို့မွေးဖွားလာရတဲ့သေးကိုသေးရမွေးဖွားလာတဲ့တတ္တဝါမှာမသေးရဘူးဆိုတာမရှိဘူးနော်သေခြင်းတရားဆိုတာငါတပည့်တို့အကုန်လုံးလာမှာဘဝဆိုတာခဏလေးရယ်စီးနှင်းပေါက်လေးတွေ ဆောင်းနှဲခါမှာကြာနေတဲ့စီးနှင်းပေါက်လေးတွေဟာဟောနေရောင်လေးလာတာနဲ့ဖြောင်းဖြောင်းဖြောင်းဆိုနေကြီးထိုးတာနဲ့အဲ့ဒီစီးနှင်းပေါက်လေးတွေဟာကြာပြီးတော့ပျောက်သွားတာငါတို့ရဲ့ဘဝဆိုတာလဲမွေးဖွားနဲ့သေတယ်ဆိုတာတကယ်တမ်းဘာမှမကြဘူးတဲ့ခဏလေးနဲ့ဖြောက်ဖြောက်ဖြောက်ဖြောက်နဲ့ကြွေကြပြီးတော့သွားတဲ့စီးနှင်းပေါက်ကလေးလိုပဲ ငါတို့ရဲ့ဘဝဟာမကြဘူးနော်မနှက်ဖန်လားနောက်နေ့လားနောက်ရက်လားနောက်လလားဘယ်ချိန်သေးမယ်ဘယ်နေ့သေးမယ်နော်ဘယ်ကာလမှာသေးမယ်ဘယ်သင်္ချိုင်းမှာသေးမယ်ဦးဇင်းတို့တွေသိလားမသိဘူးသေပြီးတော့ငါဘယ်ပုံသွားမှလဲသိလားမသိဘူးတဲ့အဲ့ဒီမသိခြင်းနေနဲ့နေတဲ့ဘဝကြီး အဲ့တော့ငါတပည့်တော်တဲ့အရကဆိုတဲ့ဆရာကြီးကမင်းတို့သေချာကြည့်နော်တဲ့မင်းတို့ရဲ့ဘဝငါတို့ရဲ့ဘဝဆိုတာခန္ဓာလေးပဲနေကြတာသေမှာအဲ့ဒီသေခြင်းတရားကိုသေသေးချာချာအဲ့ဒီနှင်းပေါက်လေးနဲ့ကြာနေတဲ့နှင်းပြောက်လေးနဲ့ဥပမာတင်းတင်ပြီးတော့ငါတို့အတက်ကလည်းဒီလိုပဲမကြခင်သေရမှာပါလားမကြခင်သေရမှာပါလားငါတို့ဟာအချိန်မကြာသေရမှာပါလားလို့ အဲ့ဒီလိုကိုမင်းနှလုံးသွင်းနင်းပေါက်လေးဥပမာပေးတာနောက်တစ်ခါဘာထဥပမာပေးလဲမိုးရွာတဲ့အခါကျတော့ကြတဲ့မိုးရေတွေကပြောင်းပြောင်းပြောင်းပြောင်းနဲ့ကြာပြီးတော့အဲ့ဒီမိုးရေတွေကအကြာကြီးမတည်ဘူးအကုန်ကွယ်ပြောက်သွားတယ်မိုးပေါ်ကကြတဲ့မိုးရေပေါက်လေးတစ်ပေါက်ကြာလိုက်ပေါက်ပေါက်ပေါက်ဆိုပြီးတော့ အောက်မှာဖွာကလေးဖွာကလေးကြာပြီးစီးဆင်းပြီးပျောက်ကွယ်သွားတာအဲ့ဒီအချိန်လေးဟာဘာမှမကြဘူးအဲ့ဒီလိုပဲကိုကိုကိုဆင်ញင်သားမှာတဲ့ငါတို့ဟာတေရမှာပါလားတေခြင်းတရားဆိုတာအချိန်မီငါတို့ဒီလာမှာပါလားနော်တေခြင်းတရားကြီးဟာမြဲပါလားဒီတေခြင်းတရားကြီးဟာနေလားမလားညလားမလားမနေ့ဖန်လားနောက်နေလားနောက်ရက်လားငါမှမသိပါလား ဘယ်နေရာမှာငါသေရမှလည်းမသိဘယ်ချိန်မှသေရမှလည်းမသိဩသေတော့သေရမှာပဲသေခြင်းတရားတွေဟာနော်လားကိုလားနေပြီငါတနေ့သေရမှာပါလားကြည်တဲ့လူတွေလည်းသေတာပဲငယ်တဲ့လူတွေလည်းသေတာပဲကိုအောင်ငယ်တဲ့လူတွေရွယ်သူတွေဓာန်သူတွေသေသွားတဲ့လူတွေများလာပြီငါလည်းတနေ့သေရမှာပါလားလို့အဲ့ဒီမိုးရေပေါက်လေးတွေကြည်ကြည်ကြည်ကြည်ပြီးတော့ ပျောက်ွယ်ညံတကဲ့သို့ငါတို့ဘဝတစ်ခုဆိုတာလည်းပဲမကြာခင်အချိန်ကလေးမှာပဲပျောက်ွယ်ကြရမှာပါလားဂုံတူတွေဘလောက်ရှိရှိယာတုတွေဘလောက်ရှိရှိအာနာတွေဘလောက်ရှိရှိဘာဝတွေဘလောက်ရှိရှိအကုန်သေးရမှာအကုန်လုံးသေခြင်းတရားရဲ့အောက်မှာဘသူမှမွေးဖွားလာတဲ့လူမှန်တယ်မြဘသူမှသေခြင်းကြီးကိုလွန်ဆန်လို့မရလို့ အဲ့ဒီတည်းမှာငါလည်းသေရမှာပါလားသေရမှာပါလားလို့အဲ့ဒီလို မိုးရီမိုးပေါက်တွေကို ကြည့်ပြီးတော့ကိုကိုကိုတန်ဝေခယူရမယ်ပွားရမယ်နောက်တတိယတစ်ချက်ဘာပြောလဲဆိုတော့ရေထဲမှာအယုတ်ရေးဆွဲတယ်လို့ပဲရေပြင်ပေါ်မှာအယုတ်ရေးတော့ရေးတော့ရေးလိုက်တာပဲလေရေးရေးရေးရေးနဲ့နောက်ကပြက်လိုက် ကြာသလားတဲ့အဲ့ဒီကိုဆွဲလိုက်တဲ့အယုတ်ကလေးကဘာမှမကြဘူးတတင်ကတခဏလေးပဲပျက်စီးသွားတယ်အဲ့ဒီပျက်စီးသွားတတ်ခဲ့တော့ကိုခန္ဓာကိုယ်လည်းဆင်ញင်နာမှာတဲ့ငါတို့ရဲ့ဘဝဟာအော်နေရာချင်းဟာမကြပါလားခဏလေးပါလားခဏလေးနေသေးချာမှာပါလားသေခြင်းတရားဆိုတာအမြဲတမ်းလာနေပါလားအော်ငါတို့ဟာ သေရမှာပါလားသေရမှာပါလားလို့ကိုကိုကိုအဲ့လိုမြန်နှလုံးသွင်းသားမှာတဲ့အဲ့ဒီနေရတဲ့အချိန်ကာလလေးအတွင်းမှာမကောင်းတာတွေမလုပ်ချင်တော့ဘူးမကောင်းတာမပြောချင်တော့ဘူးမကောင်းတာကြမ်းကိုမကြံချင်တော့ဘူးမရဏတတိကမ္မထမ်းရဲ့အကျိုးတော့ဘယ်နှချက်ရှိပြီလဲ၃ချက်စီနင်ပေါက်တွေကဲသို့လဲကိုကိုကိုသုံးတတ်မိုးရေပေါက်ကြတာကဲသို့လဲသုံးတတ်ရ ရေထဲမှာအယုတ်ရေးတဲ့ရေထဲဟာလေမြန်စွာပျောက်ွယ်တကယ်တို့လဲသုံးတက်ရနောက်တစ်ခုတဟောတောင်ပေါ်ကနေမှဒလဟောစစ်စင်ကြလာတဲ့ရေအရှိန်နဲ့အဟုန်နဲ့တောင်ကြီးပေါ်ကနေဝုံဝုံဝုံဝုံကြတဲ့ရေဟာဘလောက်မြင်ရတယ်အဲ့ဒီလိုပဲဦးဇင်းတို့ရဲ့ဘဝဆိုတာသေခြင်းကအဲ့ဒီလောက်ထိမြန်တယ်သမင်းစာရင်းနဲ့လည်းသေတာပဲ လမ်းသွားရင်းနဲ့လဲသေတာပဲအိတ်နေရင်းနဲ့လဲသေတာပဲเนาะတချို့တလေဟိုမှာစကားပြောရင်းနဲ့မိုက်ကြီးတွေကင်ပြီးတော့ပြောနေနဲ့ဘုံဆိုပြစ်လဲပြီးတော့သေတာပဲအဲ့တော့သေခြင်းတရားတွေသေခြင်းတရားတွေဆိုတာဘာမှပြောလို့မရငါတို့ကဟိုဟာလုံးအမဲဒီဟာလုံးအမဲကြမ်းနေတာဝတ်ဆိုသေသွားလူဆိုတာကြံရင်သေငှက်ပြန်ရင်သေဆို ကြမ်းနေတာပဲဟိုဟာတွေလောက်အောင်မယ်ဒီဟာတွေလောက်အောင်မယ်အဲ့လိုကြံရင်းကြံရင်းနဲ့ပဲဖြတ်ဆိုသေသွားကြတာတောင်မောကြတဲ့ရေတကွန်ကရေတွေဟာလျင်မြန်စွာ စီးဆင်းပြီးပျောက်ွယ်သွားတက်ကဲ့သို့ပဲဦးဇင်းတို့တို့ရဲ့ဘဝကြီးတွေဟာလည်းအမြန်ဆုံးပျောက်ွယ်သွားကြတာပဲဘာမှမကြောက်နောက်တစ်ခုဘာထဥပမာပေးလဲဆိုတော့တွေထွေးတဲ့အခါမှာ ဘာမှကြာလိုက်တာမဟုတ်ပြည့်ဆိုဒရွေလေးထွေးလိုက်ရင်အဲ့ဒရွေလေးကအချိန်လေးခဏလေးတွင်မယ်ဦးဇင်းတို့ရဲ့ဘဝဆိုတာလည်းပဲအဲ့ဒီတိုင်းပဲသိခြင်းတရားတွေကလည်းအချိန်မရွေးလာနိုင်တယ်နေရတယ်ဆိုတာတည်ငါနော်တည်ငါခဏလေးပဲနေလိုက်ရတာအခုဦးဇင်းတို့ရောက်တဲ့အသက်ကနေပြန်ကြည့်တာနေတာဘယ်လောက်ကြာပြီလဲ ဟိုးရှေ့တွေးရင်တော့အဝေးကြံသေးရသူတွေးတာနော်မနှက်ဖန်တရက်တော်မှအကြာကြီးလို့ထင်းနေတာကိုနေခဲ့တဲ့ကိုရဲ့အသက်30 40 50 60အပိုင်းခြားကိုပြန်ကြည့်တော့ရေပွဲပမာပဲဘာမှမကြလိုက်ယုံကန်လိုက်ရတာလှုပ်ရှားလိုက်ရတာသွားလိုက်ရတာလာလိုက်ရဟိုးရောက်ဒီရောက်ကဘာရက်ရနေရအနှံ့ရှာရင် ဖွေးရင် သွားရင်လာရင်နဲ့ပဲအချိန်တွေကုန်ခဲ့တာဘာမှဒီချိန်တွေဟာ မကြပါလားတောင်ကြရေရဲ့တရွေရဲ့နောက်တစ်ခုဘာထဥပမာ ပေးလဲဆိုတော့တနေကုန်ပူကျက်တောက်နေတဲ့မီအိုကင် ပူပူကြီးထဲမှာအသားတက်လေးပြစ်ချရှက်ရှက်ရှက်ရှက်ဆိုအဲ့အသားလေးခဏလေးလောင်ကျွမ်းသွားတာအခုလဲရထားတဲ့ဘဝဆိုတာခဏလေးပဲသေဆုံးသွားကြမှာဘာမှမကြဘူး သိခြင်းတရားဟာအင်မတန်မှမြန်တယ်ဘယ်နှခုလဲ6ခုနော်စီနှင်းပေါက်တွေကြာတက်ကဲ့သို့ငါတို့လည်းမကြခင်အချိန်လေးမှာဘဝဆိုတာသိကြမှာပါလားရေဘွက်တွေဟာမိုးရေပဲတဘွက်ဘွက်ဘွက်နဲ့အပေါ်ကနေတပေါက်ပေါက်နဲ့ကြာနေတဲ့မိုးရေပေါက်တွေကခဏလေးပဲကွဲပြောက်တက်ကဲ့သို့ငါတို့ဒီဘဝကိုခဏလေးပဲနေပြီးသေးကြမှာပါလားနော် ရေထဲမှာအယုတ်ရေးတာရေးရင်ရေးရင်နဲ့နောက်ကပျောက်ပျောက်ပြက်ပြက်ပြီးသွားတတ်ကဲ့သို့ငါတို့ရဲ့ဘဝလေးဟာလဲမကြခင်မှာပဲသေဆုံးကြမှာပါလားသုံးချက်ဩတောင်ပေါ်ကရေတွေကြတဲ့ရေတွေဟာဝေါဝေါဝေါဆို ရှေ့ရေတခါတည်းစီးဆင်းပြီးတော့သွားတာဘာမှမကြတကဲ့သို့ငါတို့ရဲ့ဘဝသည်မကြခင်မှာပဲငါတို့သေရမှာပါလားဘယ်နေမှမသိဘယ်ရမှမသိ မကြခင်အချိန်မှငါတို့သေရမှာပါလားထွေးလိုက်တဲ့ဒရွေးလေးဟာပြက်ကလေးဆိုဘာမှမကြခင်လေးမှာပဲဒရွေးထွေးချိန်လေးဟာပျောက်ွယ်သွားတယ်လို့ပဲငါတို့ရဲ့ရှင်ချင်းဆိုတာမကြပါလားသေခြင်းဟာ ရောက်လာမယ်အချိန်မရွေးအဲ့ဒီကနေမှ နောက်တစ်ချက် အသားတက်လေးမိအိုကင်ပူပေါ်ပြက်တင်လိုက်လို့ရှက်ရှက်ရှက်ရှက်ရှက်ရှက်ဆိုခဏလေးလောင်ကျွမ်းသွားတဲ့ကဲ့သို့ ဝဆိုတာခဏလေးပဲနေပြီးတော့ပျောက်ွယ်ပြီးတည်သွားကြမှာပါလားရှောင်းချက်ပြီးတော့နောက်ဆုံးတစ်ချက်မှာဘာပြောလဲဆိုတော့နွားတတ်ယုံကိုသွားနေတဲ့နွားနွားတတ်ယုံကိုသွားနေတဲ့နွားကြီးဟာတလှမ်းချင်းတလှမ်းချင်းတလှမ်းချင်းတလှမ်းချင်းမှာ तू ကသေဖို့ရာနီးနီးနီးနီးနီးနီးလာတာဦးဇင်းတို့တွေကြည်စမ်း လက်ချိုးရေတွက်ထမင်းချက်ပြီးတော့နေခဲ့တာတရက်တရက်သမင်းတနတ်စားပြီးရင်တခါနီးလာပြီတဲ့မြတ်စွာဘုရားအဲ့ဒီတုတ်တန်ကြီးမှာမြတ်စွာဘုရားကအဲ့ဒီတုန်းကအရကဆိုတဲ့ဆရာကြီးကအဲ့ဒီဥပမာခုနှစ်ချက်နဲ့သူ့ရဲ့တပည့်တွေကို အမြဲတမ်းဆုံးမခဲ့တာအဲ့ဒီဆုံးမတဲ့ဒကာကြီးတို့ရဲ့တက်တန်းကချက်သားတို့ဘလောက်ထင်လို့လဲတဲ့ 6000တဲ့လူတို့ရဲ့တက်တန်း6000တန်းမှာဆုံးမတဲ့တရားတဲ့အဲ့ဒီတရားကချက်သားတော့အခု မင်းတို့နေရတဲ့တက်တန်းကပေါ်ရင်တရားထက်ပိုနည်းနည်းတရားအောက်များများသွားတယ်တဲ့မြတ်စွာဘုရားလက်ထက်ကတက်တန်းတရားရန်ကိုတက်တန်းတရားရန်ဆိုတော့မြတ်စွာဘုရားက အကောလုံးအသေးစိတ်ပြီးတော့အဲ့ဒီမှာဟောတာ တက်တန်းတရားဆိုရင်ချက်သားတော်တဲ့မင်းတို့ຫນွေဥရုတရားဆောင်းဥရုတရားမောဥရုတရားတရားတရားသောဥရု၃ခုကိုဖြတ်ပြီးရင်ဥရုတရားဖြတ်ပြီးရင်မင်းတို့သွားတော့မှာနော်နော်လာပေါင်းရက်ပေါင်းနော်ရက်ပေါင်း3000ကျော်နော် အဲ့ဒါမျိုးတွေအကုန်လုံးတစ်နှစ်ဆိုရင်365ရက်တစ်နှစ်ဆိုရင်အဲ့တော့တက်တန်း100ဆိုရင်3000ကျော်လောက်ရှိတယ်ကိုနေရမယ့်ရက်တွေနေရမယ့်ရက်တွေအဲ့ဒီဟာတွေကလည်းအခုဦးဇင်းတို့ရက်တွေခုံခဲ့ပြီများပြီရှေ့မှာကြံတဲ့ရက်ကနည်းနည်းလေးကြံတော့တာတဲ့ဦးဇင်းတို့တွေ ကုန်နေတဲ့ရက်နဲ့ကြံမဲ့ရက်ကမသေးကြတဲ့ရက်တဲ့ကြံတဲ့ရက်ကအခုကုန်ခဲ့တဲ့ရက်ကတော့အခုအသက်ရှင်သေးတယ်ဆိုတော့ကိုကသေးကြတယ်လို့ကိုကိုကို ပြောရတာဒါကလည်းမရဏဒုက္ခဆိုတာနှစ်မျိုးတဲ့အခုဦးဇင်းတို့တရားဓမ္မတွေကဟရိခန္ဓာကြီးသုတ်တံမပို့သေးလို့ရှင်တယ်လို့ထင်နေတာအဲ့ဒီသုတ်တံပို့လို့သေးတာကတစ်မျိုး အခုတထိုင်တထိုင်တို့မှာစောသောက၅ပါးသီလယူတဲ့အချိန်ကယုံနဲ့နာအခုမရှိတော့ဘူးအခုစောသောကတခွန်ပြီးတခွန်ရှိက ပြောခဲ့တဲ့ယုံနဲ့နာအခုချိန်မှာမရှိတော့ဘူးလက်ဖြောက်တစ်ချက်ဒီဂရေသိမ့်နဲ့ချီသိမ့်နဲ့ချီသိမ့်နဲ့ချီပြီးတော့အကုန်လုံးဖြစ်ပြက်ဖြစ်ပြက်နေတာရုပ်တရားလည်းသေနေတာနာမ်တရားလည်းသေနေတာရုပ်ဓမ္မနာမ်ဓမ္မတွေက လက်ဖြောက်တစ်ချက်တီးတစ်ချက်တီးတစ်ချက်တီးနဲ့သေးသေးသေးသေးနဲ့အဲ့ဒါပကတိမျက်စိနဲ့မမြင်ရဘူးအဲ့ဒါဉာဏ်မျက်စိနဲ့ကြည့်မှအဲ့ဒီအသေးကတွေ့တာဟောတုတ်တံပို့တာကြီးကပကတိမျက်စိနဲ့မြင်ရတဲ့အသေးကြီးသင်နီးကလည်းမြတ်စွာဘုရားအဲ့ဒါနှံမျိုးရှိတယ်တဲ့သုတ်တံပို့တဲ့သေနီးနဲ့အခုထိုင်ရင်းတဲ့သေနီးငုတ်တုတ်နေရင်းနဲ့သေနေတာ အခုတရားနာနေနဲ့သေးနေတာရုပ်အသက်တွေနာမ်အသက်တွေတစ်ဖြတ်ဖြတ်ဖြစ်နေတာရုပ်တဲ့နာနေရရုပ်တရားလည်းဖြစ်ချုပ်ဖြစ်ချုပ်နာနေရလည်းဖြစ်ချုပ်ဖြစ်ချုပ်အဲ့ဒါကြတော့ညံနဲ့မှသိရတာချက်သားတော့တဲ့အဲ့တော့မြတ်စွာဘုရားအဲ့ဒီသုတ်တန်ကြီးမှာတခါတည်းထမင်းစားတဲ့အနတ်ပေါင်းကဘလောက်နော်အကုန်လုံးအသေးစိတ်တွက်ပြတာတန်ဝေကားတွေရအောင်လို့ညအိတ်ခဲတဲ့ညတွေဘလောက်ကုန်ခဲ့ပြီလဲ ຫນွေဥတုပေါင်းဘလောက်ကုန်ပြီလဲဆောင်းဥတုပေါင်းဘလောက်ကုန်ပြီလဲနော်ထမင်းစားခဲ့တဲ့အနတ်ပေါင်းဘလောက်ကုန်ပြီလဲတွက်ကြည်အလုံးကို တွက်ပြပြီးတော့မြတ်စွာဘုရားချက်သားတော်တဲ့ငါမင်းတို့ကိုတနာဆောင်လျှောက်ချီးမြှောက်သောအဖြစ်ဒီကမ္မထမ်းကြီးကိုလှုပ်စေခြင်းလွန်းလို့ငါအသေးစိတ်ပြီးငါဟောပေးခဲ့ပြီနော်ငါဖះတာဝန်ကြေပြီတေတပင်းရင်ဝါတေပင်းရင်သွား မမေ့မလျော့မပေါ့မဆအာထုတ်ခြင်းပွားများခြင်းလှုပ်ခြင်းကချက်သားတို့မင်းတို့ရဲ့တာဝန်ပဲတဲ့ငါတာဝန်မဟုတ်တော့ဘူးလောကကိုစောင့်ရှောက်တဲ့ငါဖះအနေနဲ့တဏှာကရုဏာကြီးမားတဲ့ငါဖះအနေနဲ့အားလုံးကိုမင်းတို့ကိုအသေးစိတ်ပြီးတော့အခုလာပေါင်းဘလောက်နှစ်ပေါင်းဘလောက်ထမင်းစားတဲ့ရက်ပေါင်းဘလောက်အကုန်အသေးစိတ်ဖះအတွက်ပြ တန်ဝေကားတွေရပြီးတော့အော်ရက်တွေငါတို့ဘလောက်ကုန်သွားပြီတနေ့တနေ့ဖျက်ကလေးဖျက်ကလေးတနေ့တနေ့ကုန်လိုက်တာမနေ့အလုပ်သွားပြန်ပြီညနေတခါပြန်ရောက်ပြန်ပြီဟာချက်ဟဲပြုတ်ဟဲစားဟဲတောက်ဟဲညာလေးအိတ်မနေ့သွားပြန်ပြီတလဆိုလဲဘာမှမကြလိုက်ဘူးတနေ့ဆိုလဲဘာမှမကြလိုက်ဘူးအဲ့ဒီလိုရက်တွေတရပိတရတရပိတရနေလာပြီသေခြင်းတွေက အခုဆိုရင် လောကမှာကတ်ဆိုးကြီးတွေယောဂသွေးကြီးတွေဖြစ်လာပြီဒီနေ့သူ့ကိုအကောင်းကြီးကနေပြီးတော့လောက်ပေါင်းဖျက်အခုဦးဇင်းဒီမှာဓာတ်ပုံနေနဲ့ပို့ထားတဲ့မေတ္တာပို့ခိုင်းတာသစ္စာပြုခိုင်းတာအခုပုံတွေကိုအများကြီးပဲမြန်မာပြည်ကဆရာတော်ဖျက်တပည့်တော်အဖိုးဖျက်အဖွားဖျက်တပည့်တော်အဖေဖျက်အမေဖျက်ဒီဓာတ်ပုံမှာဖျက်ဆရာတော်ဖျက်မေတ္တာပို့ပါအောင်ဖျက် စွမ်းနိုင်သမျှတော့လှုပ်ပေးရတာတတ္တဝါတွေရဲ့ကံဖျားတော်မှကဲမရဘူးလေအဲ့တော့ရတဲ့ပုံကိုယ်တွေလည်းပဲသေလူမျောပါကြီးတွေကနေပြီးတော့အခုထပြီးတော့ပြန်ပြီးတော့စကားတွေထပြန်ပြောတာတွေဟိုတလောကဆိုနှစ်ယောက်ဆရာတော်ဖျားဆရာတော်ဖျားညအမေတ္တာပို့လိုက်တာဒီနေ့မနေ့အဖေစကားပြောပြီးဖျားဝမ်းသာလိုက်တာလွတ်နိုင်လောက်ပြီးထင်ပါတယ်ဖျား ကံတရားပေါ်တခါကြီးဟာဟောတပတ်လောက်နေတော့ဆုံးမြန်လာနောက်တစ်ယောက်ကလည်းအဲ့လိုပဲညပိယိတ်တွေရွတ်သစ္စာတွေပြုတ်လောက်ပြီးတော့ဟာရှင်ပြလူကိုယ်တိုင်ကလည်းသွားလို့မသူတို့လည်းတွေ့လို့မရဘူးလေဒီကဥစဉ်ကသူ့အဖေနဲ့အမေနဲ့သူတို့ဓာတ်ပုံနဲ့ဒီကနေပြီးတော့အတန်ဖိုင်နဲ့သစ္စာတွေပြုတ်ပြီးမှပေးရတာလေဟိုကလည်းသူတို့စင်တာမှာဝင်လို့မှမရတာအဲ့ဒီမှာရှိတဲ့လူနာနဲ့သူတို့နဲ့ဆက်ဆက်တဲ့လူကိုပဲလှမ်းပြီးတော့ဒါလေးတွေပေးပြီးတော့ပဲဆရာတော်ရဲ့ဒီဟာလေးနံပါတ်လေးနဲ့ ရွတ်ဖတ်ပေးတဲ့ဟာလေးကိုလှုပ်ပေးတယ်မှာဖွင့်ပေးတယ်မှာဆိုတော့ဖရာကုံတော်တွေစွန့်နေတတ္တဝါတွေအပေါ်မှာတချို့လေးလဲပြန်ကောင်းသွားကြတချို့လေးလဲသူတို့ကံနေမဆက်မိတဲ့အခါကျတော့ထာစကားတွေဘာတွေနှုတ်ပြန်ပြောကုန်တာ၄၅6ရက်9ရက်တခွန်းမှမပြောနိုင်ပဲနဲ့ဖုတ်လိုက်ဖုတ်လိုက်ဖြစ်နေတာကြီးတွေကဟောနောက်ရက်ကျစကားတွေပြန်ပြောဝမ်းနေတာပြီးတော့လန့်ဖုံးနေဆက်နောက်တလဲသွားတယ်လူသွားပြန်ရောမတတ်နိုင်ဘူးကံနေကုန်တော့တတ္တဝါနော် အဲ့တော့ဒီကတ်ကြီးကလည်းအခုလာနေတဲ့ကတ်ကြီးကလည်းဦးဇင်းတော်တရားတော်မတွေဒီတဲ့မပါအောင်ကိုကိုကိုကိုခုမနဲ့တရားနဲ့ပြင်ဆင်နေရတာပါမလားမပါမလားကိုလည်းမသိဘူးသူလည်းမသိဘူးဒီနဲ့တရားနာနေတာနောက်ရပြတ်ဆိုကိုးသွားရင်သူလည်းမသိဘူးကိုလည်းမသိဘူးဟုတ်တယ်မို့လားဦးဇင်းတို့အခုအသက်ကြီးတဲ့ပုံကိုယ်တွေဦးဇင်းတို့လိုအခုစီးကြိုးတို့ဘာတို့ရှိတဲ့ပုံကိုယ်များဆိုမခံနိုင်ဘူးဒီယောဂ အဲ့တော့ဒီဟာတွေကိုသေခြင်းတွေကိုသေသေးချာချာပြင်ဆင်ပြင်ဆင်ပြီးတော့မြတ်စွာဘုရားကချစ်သားတော်တဲ့မင်းတို့တစ်တပင်းချင်းဝါတပင်းချင်းမှာသွားသေသေးချာချာအာထုတ်သေသေးချာချာလှုပ်မင်းတို့မမေ့မလျော့မနေကြနဲ့ငါဘုရားသာသနာတော်အဆုံးအမကိုရပြီးတော့မေ့လျော့နေခဲ့ရင်တော့မင်းတို့တာဝန်ပဲတဲ့ငါဘုရားတာဝန်ကတော့ကျေပွန်စွာငါပေးပြီးပြီဘုရားဘလောက်ကောင်းတယ် အင်္ဂုတ္တရနိကေတတ္တကနိပတ်မှာဟောထားတာအရကသုတ်တံအရကသုတ်အဲ့ဒီသုတ်တော်မြတ်ကိုနောင်ကြုံတဲ့အခါလဲဖတ်ကြည့်တံဝေခတွေရအောင်ဉာဏ်တွေရအောင်နော်မြတ်စွာဘုရားဘလောက်ထိတရာတနာတဲ့ကရုဏာနဲ့ဦးဇင်းတို့တရားဓမ္မတွေပေါ်အဆုံးအမတွေပေးတယ်ဆိုတာဦးဇင်းတို့ရစီခြင်းလို့အဲ့လိုမှမဟုတ်ရင် တန်ဝေကမရဘူးတတိမရှိရင်တန်ဝေကမရဘူးတန်ဝေကမရရင်နောက်ထပ်တမာဒီလည်းမရဘူးပညာလည်းမရဘူးရှေ့ဆက်လည်းလုံးမှာမဟုတ်ဘူးဒါကြောင့်မို့ဟောဒီမရဏတတိကမ္မထိုင်းကြီးကိုပွားပါများပွားပါများပွားပါများရင်တတိတွေအားကောင်းလာတာဩငါသေးရမှာပါလားသေးရမှာပါလားသေးရမှာပါလားသေးရမှာပါလားလို့တတိတွေကိုများများအားကောင်းအောင်ထားလိုက် တတိတွေအာကောင်းပြီးတော့အဲ့ဒီမှာလောကမှာနေရတဲ့တခဏလေးမှာမကောင်းတာမှသမျှလှုပ်လည်းမလှုပ်ချင်တော့ဘူးပြောလည်းမပြောချင်တော့ဘူးမကောင်းတာတွေဘေးကိုဝေးဝေးပဲရှောင်ပြီးကောင်းတာလေးတွေပဲလှုပ်ပြီးတော့ကိုနေချင်တဲ့ကုသိုလ်ဆန္ဒတွေကလည်းအမြဲတမ်းကိုဖြစ်လာပြီအမြဲတမ်းကိုကုသိုလ်တွေတိုးပွားတော့တာပဲအဲ့လိုမှ မဟုတ်လို့ကတော့မရဘူးဦးဇင်းတို့ သေတိဓမ္မာသောကမင်းကြီးရဲ့ညီတော်တိတ်တာတဲ့ဗျမနတွေနဲ့ပေါင်းပြီးတော့ဘုန်းကြီးတွေပေါ့အထင်လွဲအမြင်လွဲဖြစ်တနေ့ကြတော့သူ့ကိုယ်နဲ့တောထဲမှာသွားရင်းနဲ့တမင်လေးတွေမျက်စားနေတာတွေ့တော့လှန့်ကြည့်တမင်လေးတွေကခုံလိုက် ပေါက်လိုက် ဆော့လိုက်ကစားလိုက်ပျော်ပါနေတာကြည့်ပြီးတော့ အကိုကြီးတဲ့ဟိုမှာသမင်လေးတွေခုံပေါက်ပြီးပျော်ပါနေတာအကိုကြီးတွေ့လားတွေ့ပါတယ်ငါညီရာတဲ့ဘာဖြစ်လို့တော့အကိုကြီးတဲ့အဲ့ဒီသမင်တွေဟာ အကောင်းစားတာမဟုတ်ဘူးနော်တဲ့အဲ့ဒီသမင်တွေဟာမြက်စားနေတာတဲ့အဲ့လေမြက်စားပြီးဘာဖြစ်တော့မြက်စားပြီးတော့ဒီလောက်ပျော်မြူးနေတဲ့ဟာ အကိုကြီးကိုးကွယ်တဲ့ဘုန်းကြီးတွေအကောင့်စားပြီးမပြောပါပဲနေပါမလားဘုန်းကြီးတွေပေါ့ तू တိတ်မကြည်လင်တဲ့အခါကျတော့သူ့အကိုကြီးကိုအဲ့စကားလေးနဲ့ထိုးလိုက်တာသေတိဓမ္မာတော့ကမင်းပညာရှိတဲ့ပုဂ္ဂိုလ်ကြီးအရင်တုန်းကစန္ဒာတော့ကကြမ်းထမ်းလို့နော်ရက်ရက်ဆက်ဆက်တိုက်ပွဲတွေမှာ သွေးချောင်းစီအောင်တတ်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်ကြီးစန္ဒာသောကအဲ့ဒီကနေမှနိရောဓတာမဏေရဲ့အပမာဒော အမတံပဒံပမာဒောမစ္စုနောပဒံအပမတ္တာနမီယန္တိယေပမတ္တာယထာမတာတခါတော်မင်းကြီးတဲ့မမေ့မလျော့နေခြင်းဟာသေခြင်းကင်းရာနိဗ္ဗာန်ရောက်နေတာ ਨੇ အတူတူပဲ မေ့လျော့နေတဲ့ပုဂ္ဂိုလ်များသည်အဖမ်းမှန်ထထသိရခြင်းပဲဆိုတော့အဲ့ဒီတရားလေးကို နာပြီးတော့အော်ငါတို့ကမေ့လျော့နေပါလားငါတို့ကမေ့လျော့နေပါလားမေ့လျော့နေခြင်းဟာသိခြင်းအဖမ်းမှန်ထရထရခြင်းအကြောင်းပဲဆိုပြီးတော့အဲ့ဒီတရားလေးကြီးညိုပြီးတော့သာသနာပေါ်ဝင်လာပြီးတော့တခါတဲ့တတ္တိယသံဃာရဏတင်တဲ့ရှင်မယင်ကြီးဖြစ်ခဲ့တဲ့နောက်ဆုံးတော့ပညာတတ်ပုဂ္ဂိုလ်ကြီး အဲ့တော့သူ့ညီကိုဆုံးမခြင်းတော့ကောင်းပြီငါညီနန်းတော်ပြန်ရောက်တော့ကဲဒီနေ့အမိန့်ချမှတ်เสียရှိပါတယ်ဘာတွေများအမိန့်ချမှတ်မှာတော့ဆိုတော့ဒီနေ့ကစပြီးတော့ခုနှစ်ရက်တိုင်တိုင်ညီတော်တိတ်တာကို ထိနှန်းယာဓုလွှဲအပ်စေခုနှစ်ရက်ပြည့်တဲ့နေ့မှာအသေးတတ်စေဆိုပြီးတော့ အမိတ်ချပြီးတော့နန်းတော်ထဲဝင်သွားတာညေတော်တိတ်တာကဲပျော်ပြီတော့ထိနန်စည်းသိမ်ကြီးနဲ့ခုနှစ်ရက်ကြိုက်တာ သုံးဆောင်ကြိုက်တယ်လို့နေပါတော့ခုနှစ်ရက်ပြည့်တဲ့နေ့ညေတော်ကို အသေးတတ်တော့မယ်သူ့ရဲ့အဆောင်ပြန်သွားပြီးတော့အဲ့လိုလည်းမရတော့ဘူးစားလို့လည်းမရတော့ဘူး ငါနေရမှာ9ရက်လေးကြံတော့တာငါနေရမှာ9ရက်လေးကြံတော့တာဒီ9ရက်လေးငါသေရတော့မှာပါလားဒီ9ရက်လေးဆိုသေရတော့မှာပါလားဆိုပြီးတော့တခါတဲ့လူလိုက်လှိမ့်လိုက် လူလိုက်လှိမ့်လိုက်နဲ့အဲ့လိုကလည်းမရစားလို့ကလည်းမရတခါတဲ့ဒီနေ့ဒီနေ့ငါသေရတော့မယ်တွက်ကြည်လေစောစောကမြတ်စွာဘုရားဥမာပေးတာမွေနဲ့တွေ့တဲ့လူကတခါတဲ့ကြောက်လန့်ပြီးတော့မလေးသေရတော့မှာ သေရတော့မှဖြစ်တယ်လို့ပဲအခုသေခြင်းတရားကြီးနဲ့တွေ့တော့ညီတော်တိတ်တာတခါတည်းအဲ့ရပေါ်မှာငဖြန်လိုလူးနေပြီကြောက်တုံလှုပ်နေပြီစိုးရိမ်နေပြီသေရမဘေးကြီးကိုရမဆိုင်ရဲဘူးငါသေရတော့မှာပါလားငါသေရတော့မှာပါလားငါသေရတော့မှာပါလားကဲညီတော်တိတ်တာစားဟောမစားကျင်တော့မစားကျင်တော့ညီတော်တိတ်တာမအိပ်ဘူးလားဩအဲ့လိုလည်းမရတော့ပါဘူး စားလို့လည်းမဝင်အိတ်လို့လည်းမရပိန်ချုံပြီးခုနှစ်ရက်နေတော့ကြွတ်ဆုပ်လေးလိုဖြစ်ရေလည်းမချိုးမိုးလည်းမချိုးနော်ရေမချိုးပါမချိုးနဲ့မစားမတော့မအိပ်ဖဲနဲ့ညှိုးမှိုင်းပြီးစိတ်ဓာတ်တွေကြာပြီးနေတဲ့ညီတော်တိတ်တာကဲခုနှစ်ရက်ပြည့်ပြီရှေ့တော်မောက်အတွင်းသေးညီတော်ကြီး ထိတန်စေးသိမ်ခံစားရတာကောင်းလားညီတော်ကြီးရဲ့မခံစားနိုင်ပါဘူးအရှင်မင်းကြီးမခံစားနိုင်ပါဘူးဘာဖြစ်လို့လဲညီတော်ကောင်းကောင်းမစားရလို့လားထိတန်စေးသိမ်ကြီးနဲ့ဒါလောက်ကောင်းတဲ့စေးသိမ်ကြီးကိုညီတော်ဘာကြောင့်မသုံးဆောင်နိုင်တာလဲနောင်တော်ကြီးခုနှစ်ရက်ပြည့်ရင်သေရတော့မယ်ဆိုတာကြီးကိုသိနေသည့်အတွက် ဘာတခုမှဝမ်ပန်းတသာနဲ့စားခြင်းတောက်ခြင်းသုံးဆောင်ခြင်းဆိုတာကို မဖြစ်ပေါ်တော့ပါဘူးနောက်တော်ကြီးရဲ့တေရမှာကြောက်လွန်းလို့ပါငါညီတဲ့တကယ်ငါမတတ်ပါဘူးတဲ့တန်ဃာတော်ဒီအပေါ်မှာမြင်တဲ့အမြင်တွေ မြင်ကြည်လေစေခြင်းလို့တန်ဃာတော်တွေဆိုတော့အဲ့ဒီမရဏတ္တိကမ္မဋ္ဌာန်းကြီးကို အမြဲတမ်းပွားနေတာအဲ့ဒီကမ္မဋ္ဌာန်းကြီးကိုအမြဲတမ်းပွားနေသည့်အတွက်ဘာကောင်းတာတွေစားစားတရားမှာတရားမှာနှလုံးသွင်းနေသည့်အတွက်မြို့ထူးပျော်ပါခြင်းဘလို့လို့ဖြစ်နိုင်မှာတော့နားလည်ပါပြီလောင်တော်ကြီးရဲ့သေခြင်းတရားဆိုတာ ပွားများရင်လောကကြီးမှာဥစဉ်တို့ဒကာတော်မတွေဟောဒီသေးချင်းကြီးကိုအကျဉ်းချင်းအကျဉ်းချင်းပွားနေတာနဲ့ဩပျော်ဖို့တွေပါဖို့တွေတခါတည်းမနာလိုခြင်းတွေဝန်တိုခြင်းတွေဩစိတ်ပွားတွေမတရားသဖြင့်ရှာခြင်းတွေသူများပေါ်ကြောခြင်းတွေဘုံတိုက်ခြင်းဘာမှမလုပ်ချင်တော့ငါတို့တရားမှာပါလားတရားမှာပါလားဒီတိုတောင်းတဲ့အချိန်လေးအတွင်းမှာငါပြင်ဆင်ထားမှာပဲပြင်ဆင်ထားမှာပဲဆိုပြီးတော့ကိုအဲ့ဒီလောကိုစိတ်တွေဝင်လာမှာ အဲ့ဒါကြောင့်မို့ဟောဒီတေခြင်းတရားကြီးကိုမြတ်စွာဘုရားချက်သားတော်တဲ့အရကဆိုတဲ့ဆရာကြီးကသူ့တပည့်တွေကို သုံးသပ်ပြီးတော့အဲ့ဒီတရားဟောတဲ့အချိန်ကလူတို့တက်တန်း6000တော့တဲ့6000ချိန်ကာလမှာအဲ့ဒီဥပမာ10မျိုးနဲ့မရဏတတိကမ္မထံကိုပွားခဲ့ခိုင်းတာလူတို့အသက်တန်း900ကျမှအိမ်အောင်စပြုကြတာတဲ့အဲ့ဒီခက်က အခုလူတို့ရဲ့တက်တန်းဆိုတာတရားပေါ်နည်းနည်းလေးပဲအဲ့ဒီအောက်သေးတာများတယ်အဲ့ဒီသေးတဲ့အချိန်တွေမှာလဲထမင်းစားရတဲ့ရက်တွေ၊ຫນွေဥတို့တွေ၊ဆောင်းဥတို့တွေရက်တွေအကုန်တက်ကြဘာမှများတာမဟုတ်ဘူး24နာရီဆိုလဲဓာတ်ဓာတ်ဓာတ်ဓာတ်ဓာတ်နဲ့တစ်စက္ကန့်ချင်းတစ်မိနစ်ချင်းအင်မတန်မှမြန်တယ်သွားနေတာကအဲ့ဒါကြောင့်မို့ချက်သားတော်တဲ့မင်းတို့ရဲ့ ဘဝမှာအဲ့မရဏတတိကမထမ်းကြီးကိုစောတော်ကယဟန်၈ပါးမှာရှေ့က၂ပါးသမင်းတလုံးလေးလောက်အသက်ရှည်တဲ့အတွင်းမှာငါတရားကိုပွားတော့မယ်တရှုတဆိုင်လေးအတွင်းမှာငါတရားကိုပွားနေတော့မယ်ဆိုတော့အဲ့ဒီစိတ်မျိုးလောက်ထိဖြစ်အောင်ကိုမြတ်စွာဘုရားက ပွားစေချင်တာဘာကြောင့်လဲတဲ့သေခြင်းတရားတွေဟာအကြောင်းများစွာနဲ့သေနိုင်တဲ့ခြေသားတို့ အခုတခါတည်းပြောပြဆိုအခုလေဖြတ်လည်းသိနိုင်တာပဲအခုဆေးကြော်ရဲ့သွေးတော့တဲ့ဩနှလုံးနဲ့ဩအမျိုးမျိုးသောယောဂအခုကိုဗစ် -19 တဲ့ကိုကွာဆိုသဲကုန်တာတဖြုတ်ဖြုတ်နဲ့သွားရင်နဲ့အက်ဆီဒင့်ဖြစ်သေးတာတစ်မျိုးလေရင်ပြတ်ကြလို့သေးတာတစ်မျိုးဒါလည်းမြတ်စွာဘုရားအဲ့မရဏတတ္တိအင်္ဂုတ္တမှာဟောတဲ့အခါကျအဲ့နှစ်တုပ်ဟောတာရှေ့ကတတုပ်ကအဲ့ဒီယဟန်တော်တွေကိုမေးတဲ့အကြောင်းကိုဟောတယ်အခုနောက်ကအတုပ်ကျဟောဒီသေခြင်းတရားကိုပြန်ပြတာ သေခြင်းတရားတွေဟာချက်သားတို့အင်မတန်များတယ်နော်တဲ့ဒီခန္ဓာကိုယ်ကြီးဟာနော်ဒီခန္ဓာကိုယ်ကြီးကဘာမှလည်းခိုင်ခန့်တာမဟုတ်ဘူးကြက်ဥငှက်ဥလောက်တော့မှမခိုင်ခန့်ဘူးကြက်ဥငှက်ဥကချင်းကသွားဖောက်လို့မပေါက်ဘူးကိုယ်ခန္ဓာကိုယ်ကချင်းလေးကြိုက်တာတော့မှ အတွင်းနဲ့ချင်းတောင်ဖောက်လို့ရတယ်ကွဲလဲတယ်တဲ့ပြက်လွယ်တယ်တဲ့ပျက်စီးလွယ်တယ်တဲ့သေလွယ်တယ်တဲ့ဒီခန္ဓာကြီးကနော်ဘာမှတည်ရနာမဟုတ်ဘူးဒိုင်းဆိုအက်ဆီဒင့်ဖြစ်လိုက်လဲကွတ်ဆို ကွဲပြီးတော့တခါတည်းအုံနောက်တွေထွက်အရိုးတွေကြေမွပြီးတော့ပြတ်ဆိုသေပြန်တာပဲအဲ့တော့သေခြင်းတရားတွေကလည်းအကြောင်းအင်မတန်မှများတယ်ချက်သားတို့တဲ့ဒါကြောင့်မို့အဲ့ဒီကမ္မထမ်းတွေကို ပွားစမ်းပါပွားရင်အကျိုးအာနိသင်ဟာ ပြောပြလို့ကို မကုံနိုင်အောင်ရတယ်သေခြင်းတရားနဲ့တွေ့တဲ့အခါမှာလဲအဲ့ဒီပုဂ္ဂိုလ်ဒီတုံလှုပ်မှုမရှိဘူး ဦးဇင်းတို့ဖះအလောင်းတော်တို့ဇတ်တော်တစ်ခုဗာရဏသီမြို့ရဲ့အနီးမှာနေတာမိသားစုတစုလုံးကသေခြင်းတရားဆိုတဲ့မရဏတတိကမ္မထမ်းကြီးကို ပွားနေကြတာနေတိုင်းနေတိုင်းငါတို့ဟာဧည့်သည်တွေပါလားငါတို့ဟာသေရမှာပါလားငါတို့ဟာဧည့်သည်တွေပါလားသေရမှာပါလားဧည့်သည်ခရီးသွားဆိုတာဇရက်တစ်ခု တွေ့ကြတယ်အခုဟိုတယ်တစ်ခုတွေ့ကြတယ်ခီးသွိုင်းနဲ့ဒီအခုခေတ်တော့ဟိုတယ်ပေါ့အရှိခေတ်ကတော့ဟိုတယ်မရှိဘူးဇေယျတွေပဲခီးသွိုင်းနဲ့အဲ့ဇေယျမှာဝင်ပြီးတော့ထမင်းချက်ကြပြုတ်ကြညကျတော့အဲ့ဒီမှာအိတ်ကြမနဲ့ကျတော့တခါတည်းကိုသွားမယ်လန်ခီကိုထုတ်ကိုထမ်းပြီးသွားကြအခုခေတ်တွေတော့ဟိုတယ်တွေတဲကညရောက်ပြီးဟိုတယ်တဲမနဲ့ကျတော့ကိုလန်းကိုသွားကြအခုလည်းပဲလင်းရဲသားရဲမရရဲဆွေရဲမျိုးရဲတာဖြစ်တာခဏလေးပဲနော်ငါတို့ဟာ တနေ့ကျတော့ငါတို့အကုန်သေးချမှာအကုန်သေးချမှာအဲ့တော့သေးခြင်းဟာမြဲတယ်ငါတို့တနေ့သေးရမှာပါလားငါတို့သေးရမှာပါလားနော်သေခြင်းတရားကြီးကငါတို့ဒီလာမှာပါလားဆိုညစီညတိုင်းညစီညတိုင်းနှလုံးသွင်းအာရင်အားတဲ့အချိန်မှာနှလုံးသွင်းတယောက်နဲ့တယောက် အဲ့တော့မန်နေကြလာလိမ့်မယ်မာနတွေကြလာလိမ့်မယ်ချစ်ချစ်ခင်ခင်နေလိမ့်မယ်နေရတဲ့ဒီချိန်လေးဒီအတော်တွင်းလေးမှာချစ်ချစ်ခင်ခင်လေးနဲ့ဓမ္မလေးနဲ့ပဲနေသွားမယ်အဲ့တော့ငါတို့ဟာဧည့်သည်တွေနော်ငါတို့ဟာခီးသွားတွေနော်ငါတို့ဟာသေရလိမ့်မယ်နော်ဒါလေးကိုပဲမင်းတို့နှလုံးသွင်းနော်နှလုံးသွင်းအော်ဖေးကြီးကလည်းပြောသားတွေသမီးတွေကလည်းမိသားစုတွေကလည်းအကုန်လုံးလိုက်ပြီးတော့ဒီကမ္မဋ္ဌာန်းကိုရှုတာ ရှူရင်ပွားရင်ပွားရင်ပွားရင်နဲ့တနေ့ကျတော့အဲ့ဒီမှာသားဖနှစ်ယောက်လဲရီကိုင်းနေအဲ့ဒီမှာလောက်ကိုင်းနေရင်းနဲ့သားကိုမွေကိုက်သားကချက်ချင်းသေးရောသေတဲ့ခါကျသူ့ဖေကဩငါသားတော့မွေကိုက်ပြီဆိုရွှေ့လာတော့အသက်မရှိတော့ဘူးသွားကြည့်တော့မွေကအစိတ်ပြင်းတော့အဲ့ဒါနဲ့ဘေးကလူတယောက်ကိုကဲကွယ်တဲ့ပြောလိုက်ပါမိသားစုတွေဒီနေ့ဝတ်ဖြူလေးဝတ်ပြီးတော့အလုံးလာကြနော် ထမင်းကိုလည်းနှစ်ယောက်စာမယူခဲ့နဲ့ဒီနေ့ထမင်းတစ်ယောက်စာသာယူခဲ့တော့မိသားစုပြောလိုက်တော့သိပြီဒါဆိုရင်တော့ငါတို့တယောက်ဆုံးဆုံးပြီဆိုတဲ့အခါကျတော့ကဲဟုတ်ပြီငါတို့အဲ့ဒါဆိုရင်သွားကြစို့အဝတ်လေးတွေဖြူဖြူတန်းတန်းလေးတွေဝိုးပြီးထမင်းတစ်ယောက်စာယူလာပြီးတော့တော်တဲ့ရောက်ကြည့်လိုက်တော့ဟိုကသားလေးကသေးနေပြီသားလေးကသေးနေတဲ့အခါကျတော့သူ့ဇနီးကလည်းရှိတယ် သူ့ရဲ့ညီမလေးကလည်းရှိတယ်အိမ်မှာအစေခံတယောက်ကလည်းရှိတယ်သူ့ရဲ့အမေရဲ့အဖေရဲ့သူ့အဖေကကဲကွယ်ငါတို့သမင်းလေးရင်စားပါဦးမယ်အေးစေစေပဲသမင်းလေးစားကဲတို့သားလေးကိုမိရှို့ကြရအောင်ဧည့်သည်တွေဆိုတော့ तू ကတော့ခီးထွက်ပြီပေါ့ကွယ်သူလန်းသူသွားပြီသူထုတ်သူထမ်းပြီးတော့ဒါကြောင့်မို့တို့ဧည့်သည်တွေခီးသွားတွေ မကြခင်သိရလိမ့်မယ်ကိုလန့်ကိုရှောက်ကြလိမ့်မယ်ကိုထုတ်ကိုထမ်းကိုလန့်ကိုရှောက်အောင်မဟုတ်ကိုတရားကိုတာပြင်ဆင်ထားကြအကြိမ်ကြိမ်ငါတို့ဒီတရားတွေရှုနေတာအာမှလည်းစိုးရင်ညင်းလည်းမဖြစ်ကြဘူးပူဆွဲခြင်းလည်းမဖြစ်ကြငိုကြွေးခြင်းလည်းမဖြစ်ကြဘူးအဲ့ဒီချိန်မှာပုံနေရတယောက်ကရောက်လာဩဦးကြီးတို့ဘာကောင်များမိဖုံလုံနေကြတာတော့ အကောင်မြတ်မိခင်စားမလို့လားဘဲဟာအကောင်ကမှလဲကွယ်ဒါငါသားလေးပါကွယ်ငါသားလေးသေးလို့မသိပါဘူးဗျာခမည်းတော်ကသားသေးတာငိုလည်းမငိုမျက်ရည်လည်းမကြကျောက်ကထင်တာက အကောင်မီးဖုတ်မဲ့ထင်းနေတာဘဲဟာဟောမှလဲဒါသားလေးပါခမည်းသားဆိုးလုံးလို့မြန်ခမည်းတော်ကမုန်းလို့မြန်လာဗျာဘဲဟာဆိုးရမှလဲတရားအထုတ်နေတဲ့သားနော် သေခြင်းတရားကြီးအကြိမ်ကြိမ်ပွားနေတဲ့သားလိမ်မာလိုက်တဲ့သားဒါလောက်လိမ်မာတဲ့သားသေးတာဘာဖြစ်လို့မငိုတော့အော်မွေမြအေကွန်ချွတ်လဲတယ်လို့ပါပဲမွေတွေဟာကြောက်တုံးကြတစ်ပင်ကြသွားပြီးတော့တခါတည်းအေချမ်းကြီးချွတ်ပြီးတော့အေကွန်တက်နဲ့တခါတည်းသွားအေကွန်အဟောင်းကြီးတွေကဒီနာကြံရက်တယ်လို့အခုလည်းပဲဘဝခန္ဓာကြီးတစ်ခုဟာ ပြောင်းသွားပြီတဲ့သူကံအလျောက်နောက်ဘဝတွေပြောင်းသွားပြီဒီခန္ဓာကြီးချက်ထားခဲ့ကံကုံတော့ဒီမှာအခုမိဖို့တကြိုပြီးသူကံအလျောက်နောက်ဘဝပြောင်းသွားပြီအဲ့ဒီတော့မွေမြအရေကွန်ချွတ်ပြောင်းတယ်လို့ပါပဲသေတယ်ဆိုတာပြောင်းလဲသွားကြတဲ့ဖြစ်စဉ်ကြီးပါပဲတဘာဝရဲ့ဖြစ်စဉ်ကြီးကိုသိနေတော့ဝမ်းနည်းစရာလည်းမလိုဘူးပူဆွဲစရာလည်းမလိုပါဘူး ကဲဟုတ်ပါပြီဗျာတဲ့ဟိုကဘာတော်တော့အမေပါ။အော်မိခင်နေဆိုတာဒါလောက်နှလုံးသားနှူးညံ့တာကိုသားသေးတာဘာလို့မငိုတာတော့ဒီသားလေးကိုငါကငါရဲ့ဝမ်းပိုက်ကို လာပါငါသားဖြစ်မွေးခြင်းလုံးလို့ငါခေါ်ခဲ့တာလည်းမဟုတ်ဘူးဒီနေ့လူဘဝနဲ့ तू ထွက်သွားတော့လဲငါကမင်းကို မုန်းလို့သွားပါလို့ငါနှင်ထုတ်လိုက်တာလည်းမဟုတ်ဘူးကံရှိလို့ကံတူလို့ ငါသည်သားဖြစ်ရောက်လာကံကုန်တဲ့နေ့သူ့အတူထွက်သွားတာအကြောင်းနဲ့အကျိုးပဲလေတဲ့သူကံကုန်တဲ့နေ့သူသွားတာငါနှင်းလို့သွားတာမဟုတ်ဘူးငါခေါ်လို့လာတာလည်းမဟုတ်ဘူးသူ့တဘာဝအလျောက်တို့ဟာကံနေရှိတုံးပေါင်းဖော်ကြနေထိုင်ကြပြီးကံမရှိတဲ့နေ့ငါတို့သွားကြရတာအဲ့ဒီတရားငါနှလုံးသွင်းနေလို့ဟောဟိုကဘာတော်လဲနှမပါနှမ အကိုကြီးကိုမုန်းလို့များမငိုတာလားဘယ်ဟုတ်မှာလဲတဲ့အဲ့ဒီအကိုကြီးသေသွားတာကြီးကို ထိုင်ပြီးတန်းတာတန်းတာပြီးငိုနေတော့ဘာဖြစ်မှာလဲငိုနေတော့တခါတဲ့အဖေတွေမြင်လဲစိတ်ချင်းရရမယ်အမေတွေမြင်လဲစိတ်ချင်းရမယ်ကိုကိုကိုလဲ ခန္ဓာကိုယ်တွေပိန်ချုံပြီးစိတ်ဓာတ်တွေကြပြီးတော့အဲ့ဒီအကုန်ကကဲကိုကစိတ်ဓာတ်တွေကြပိန်ချုံအောင်ကိုလဲအောင်ကိုတော့အကိုကပြန်လာမှာမဟုတ်လို့လားအကိုကပြန်မှမလာတာမလာတဲ့ဟာကြီးအတွက်ကိုဘာလို့ဝမ်းနေပြီးတော့အဲ့လိုနေရမှာတော့နဲ့အဲ့တော့တရားနဲ့ပဲဆင်ញင်တယ်တဲ့မငိုဘူးကဲဟိုကတော့ဘာတော်လဲအော်အဲ့ဆုံးသွားတဲ့အမျိုးသားရဲ့ဇနီးပါ အင်းကိုယောက်ျားသေးတာတော့မှနေ့မငေါ်ဘူးလားနေ့ရိုက်နှက်ထားခဲ့လို့လားဟိုကမဟုတ်ပါဘူးအင်မတန်မှချစ်ခင်တဲ့ယောက်ျားပါဘာဖြစ်လို့မငိုတာလဲအော်ဥပမာပေးရည်ရင်ဝင်ထဲမှာရှိနေတဲ့သားလေးကဟိုးကောင်းငင်ကဖိုးလာမင်းကြီးကိုယူပေးပါအမေရဲ့ယူပေးပါအမေရဲ့လို့သားလေးကဘလောက်ပဲတောင်းတောင်းမအေးကအဲ့ဒီကောင်းငင်ကဖိုးရွှေလာမင်းကြီးကိုယူပေးလို့မှမရတာ အခုလည်းပဲကိုချစ်တဲ့ကိုရဲ့ယောက်ျားသေသွားလို့ထိုင်းငိုပြီးတော့တောင်းလေကလေးတောင်းသလိုပဲရှိမှာဘာမှမပြန်ပြီးမရနိုင်တာကြီးကိုပူဆွေးပြီးတောကဖြစ်နေဘာကြောများမှာတော့အဲ့ဒီအတွက်တေခြင်းတရားကိုပဲဆင်ញင်နေတာပါတဲ့သူကရှိရသွားရင်ငါတို့နောက်ကသွားကြတနေ့ငါတို့ဟာတေရမယ်လူတွေကြီးပဲတေခြင်းတရားဒီငါတို့မှမြဲပါလားတေခြင်းတရားဒီမြဲပါလားမြဲပါလား ဒီသေခြင်းတရားအချိန်ပြည့်လာနိုင်မှာလားဒီသေခြင်းတရားမလာခင်ငါတရားတွေများများအားထုတ်ထားမှာပဲကုသိုလ်တွေများများပြုထားမှာပဲဆိုပြီးတော့ဒီစိတ်ကိုပဲတွေးရတယ်ကဲဟိုနောက်တစ်ယောက်ကရောအိမ်ကဒီမှာအစေခံပါတဲ့အစေခံဆိုတော့ဟိုကရိုက်နှက်ပြီးမြန်နင့်လည်းအဲ့လိုမြန်လှုပ်ထားလို့နင်းကမငိုတာလားမဟုတ်ပါဘူးတဲ့အိုးကြီးတစ်လုံးဟာကြကွဲသွားရင်အဲ့အိုးပြန်ဆက်လို့မရတော့ဘူးလေတဲ့ ဘဝတစ်ခုကြီးကလည်းသေဆုံးသွားပြီဆိုပြန်ရှင်အောင်လုပ်လို့မမရဓာကြီးကိုဘာလို့ပူဆွဲပြီးတော့ကဖြစ်နေရမှာလဲအဲ့တော့တရားသဘောဟာကွဲတတ်တဲ့သဘောကွဲမှာပဲပျက်စီးတတ်တဲ့သဘောဟာပျက်စီးသွားမှာပဲဘဝတစ်ခုဆိုတာမွေးဖွားလာရင်သေဆုံးသွားကြမှာကြီးပဲရှေ့နဲ့နောက်နဲ့ပဲကွာတယ်ရှေ့ရက်နဲ့နောက်ရက်ကွာမယ်ရှေ့နဲ့နောက်နဲ့ကွာမယ်ရှေ့လနောက်လကွာမယ်ဒီလောက်ပဲကွာကြမှာအာလုံးကတော့ သေဆုံးတဲ့ဇီကို နွားကြီးတလှမ်းချင်းတလှမ်းချင်းနဒတ်ယုံသွားနေတဲ့နွားကဲ့သို့မရဏရှင်သေမင်းထံဥစဉ်တို့တို့ဟာတလှမ်းချင်းတလှမ်းချင်းတလှမ်းချင်းသွားနေရတာပါတနေ့ကုံမြန်ငါယုံနာသေယံတရက်နေခဲ့ပြီတလကုံမြန်ငါယုံနာသေယံတလနေခဲ့ပြီ တနှစ်ကုံမြန်ငါယုံနာသေယံတနှစ်နေခဲ့ပြီတေချင်းစီကိုသွားနေတာအခုနှစ်တွေလတွေများများနေရရင် များများသေဖို့နေပြီဒါသေကြပေါက်နှလုံးသွင်းမှာတော့အဲ့ဒီလိုအကုန်လုံးမိသားစုတစ်စုလုံးကသေခြင်းတရားကြီးကိုအဖမ်းမှနှလုံးသွင်းနှလုံးသွင်းနှလုံးသွင်းပွားများတော့ဟောလက်တွေ့ဘဝမှာ ကိုယ်အိမ်ကမိသားစု သေးတာတောင်မှမျက်ရည်ကြားမရတော့စိတ်တွေပူလောင်မှုတွေလည်းမရှိတော့ဘူးတောကတွေငြိမ့်နေဒေါသတွေငြိမ့်နေတဲ့ကိုချစ်တဲ့နှစ်သက်တဲ့ပုံကိုယ်တွေသိရင်တချို့လေလနဲ့ချီပြီးတော့တချို့လေနှစ်နဲ့ချီပြီးဖြေးမစီနိုင်ငါသားမသေးရချင်းငါဆွေမျိုးမသေးရတာလားသူများကြတော့မသေးဘူးလားဟောဖြစ်တာဖြစ်တာနော် အိန္ဒိယမှာတော့အိန္ဒိယနိုင်ငံသားတယောက်တစ်နှစ်လုံးအခန်းထဲမထွက်ဘူးသူမိမကဆရာတော်ခေါ်တရားဟောပေးပါဦးပင့်လို့အိမ်ကြွသွားတယ်အိမ်ကန်းထဲကမနဲ့ဆွဲထုတ်ရတစ်နှစ်ကျော်ပြီတဲ့ပတ်စံနေလဲအရန်ချမ်းသာမွေးလာတဲ့သားလေးကမွေးကြတယ်မတန်မစွမ်းလေး၁၇နှစ်သားမှဆုံးသွားတာ ငါသားမသေးရတာလားသူများသားမသေးဘူးလားသူကဒါပဲပြောနေတာအဲ့တော့ဖះတွေလည်းဘယ်ဖះမှ तू မကြိုက်တော့ဘူးအဲဘယ်ဖះမှဒါသူ့သားကိုမကယ်ဘူးအဲသူ့သားမှသေးရလားဘယ်ဖះမှမယုံဘူးအာကုဆိုတရားတွေလွှမ်းမိုးသွားတာနော်ဖះတွေပေါ်မှာပြစ်မှားတရားတွေပေါ်မှာပြစ်မှားသူများတွေပေါ်မှာပြစ်မှားနှလုံးသွင်းမမှန်လိုက်တာနှလုံးသွင်းမမှန်လိုက်တဲ့အဲ့ဒီတရားကြောင့်ဦးဇင်းကနေမှတေချာဟောတယ်သူ့သားငါသားမဟုတ်ဘူး လူဆိုတာသေမျိုးငယ်ငယ်လဲသေတာပဲလက်လက်လဲသေတာပဲကြီးမှလဲသေတာပဲသေခြင်းတရားတွေဆိုတာအမြဲတမ်းလာတယ်အဲ့ဒါကသူ့ရဲ့အတိတ်ကကံကြောင့်သူဟာအသက်တိုးရတာခမည်းတော်လိုမိသားစုစီးပွားရေးပြည့်စုံတဲ့မိသားစုထံလာမွေးဘာလို့အကောင်လေးမမွေးကြလဲမွေးကြတယ်လေအကျိုးလေးအကန်းလေး ချင်မတန်လက်မတန်လေးမွေးခဲ့တယ်အခုအသက်ကလည်းတိုလိုက်တာကဲ အဲ့ဒါကသူ့ရဲ့ဖန်တီးခဲ့တဲ့ကံนี่ तू လောက်ခဲ့တာ तू လောက်ခဲ့တဲ့အဲ့ဒီကံนี่အလျောက် तू အကျော်ပြုတာဒကာကြီးဘယ်ဖျားနဲ့မှလည်းမဆိုင်ဘူးဘလို့ပြောပြောတရားကိုဟောလို့မရဘူးအဲ့ဒါနဲ့ကဲကဲကဲနေပါတော့ဆိုသူ့တိုင်းနဲ့သူ့ကံပဲအသာပဲလက်ပတ်ပြီးဦးဇင်းတနားကြီးလောက်ဟောပေးတယ်အဖြောင်းမြပေးတယ်သူမိမတွေရှိရောဒီအပြစ်ပဲသူဖျားတွေပေါ်အပြစ်မြင်တယ် အိုးသူသားမသေးရလားကြံတဲ့လူကြောင့်မသေးကြံတဲ့လူလည်းသေးတာပဲအဲ့ဒီလိုလည်းပြောလို့မရဘူးဆိုမရဘူးလူတွေနှလုံးသွင်းမမှန်တော့အဲ့ဒါနောက်တော့ဘလို့နေလဲဥစဉ်လည်းမသိဘူးဥစဉ်လည်းတစ်ခေါက်ပဲအဲ့ဒါသွားပြီးတော့နောက်တော့လေသူတို့လည်းဥစဉ်လည်းပြောမရမှန်းသိတော့ဒီတိုင်းပဲထားလိုက်ရတယ်နှလုံးသွင်းမမှန်တော့တနေ့တနေ့တနေ့ငါသားမသေးရခြင်းငါသားမသေးရခြင်းဆိုတော့ဒီသားလေးကလည်းပြန်လဲရှင်လာလည်းမဟုတ်ဖ ೇನೆ နှစ်နဲ့ချီပြီးတော့ ပူလောင်မှုတွေဖြစ်ရတောကတွေဖြစ်ရဒေါသတွေဖြစ်ရနှလုံးသွင်းမမှန်ဘူးဟောအခုနှလုံးသွင်းမှန်တော့တမိသားစုလုံးငြိမ့်အေးလိုက်တာလောကရန်တရားကြီးတွေနဲ့တွေ့နေတာတောင်မှကိုယ်သားအရင်ခောက်ခောက်ဆုံးလာတော့မှ အမေကလည်းမျက်ရည်မကြောက်အဖေလည်းမျက်ရည်မကြောက်ဇနီးလည်းမျက်ရည်မကြောက်နှမလည်းမျက်ရည်မကြောက်ဘူးတဲ့အကုန်လုံးဟာဒီဓမ္မကြောင့် စိုးရိမ်ခြင်းတွေပူဆွဲခြင်းတွေငိုကြွေးခြင်းတွေကိုရပ်တန့်နိုင်တာစိတ်ကိုငြိမ်အေးအောင်ထားနိုင်တာအဲ့ဒီကြမှာစောတော်ကပုဂ္ဂိုလ်ကတရားမင်းအဖြစ်ကိုပြပြီးတော့အဖေတို့အမေတို့တဲ့သားပါတရားမင်းဖြစ်ပြီတဲ့သားဟာမရဏတ္တိကမ္မထမ်းကြီးကို ပွားခဲ့လို့နော် မရဏတတိကမ္မထန်ကြီးပွားခဲ့တဲ့ကောမှုကြောင့်သေတာနဲ့အခုမွေကြိုက်တယ်သူမရဏတတိကမ္မထန်ကြီးသူပွားနေရင်နဲ့တရားရှုမှတ်နေရင်နဲ့သေလိုက်တဲ့အတွက်သေသေးချင်းအခုတရားမင်းဖြစ်တာဖြစ်ဖြစ်ချင်းချက်ချင်းပြန်ကြည့်လိုက်တော့ဩအဖေတွေအမေတွေဟောမှာတခါတည်းသူ့ရဲ့အလောင်းလေးမိဖုတ်သွင်းကြော်လုံနေကြပြီဆိုပြီးတော့မှအဲ့ဒါလေးကြည်ပြီးတော့အဖေတို့အမေတို့ ဟောဒီကမ္မထန်ကြီးဟာအင်မတန်မှအားကိုးရာဖြစ်တဲ့ကမ္မထန်ကြီးပါ အားထားရာဖြစ်တဲ့ကမ္မထန်ကြီးပါ အမေတို့အဖေတို့ဒီကမ္မထန်ကြီးကိုဒါနေ့စဉ်နေ့တိုင်းပွားများကြပါအမေတို့အဖေတို့ဒါနတွေကိုပြုကြပါကိုကျင့်သီလတွေကိုစောင့်တည်ကြပါ တရားဘာဝနာတွေကိုပွားကြပါမေတို့အဖေတို့အတွက်ဟောဒီမှာရွှေတွေငွေတွေသားအကုန်ပေးထားခဲ့တော့မယ်လဲရာဂိုင်ကျွန်းလဲလုံမစားပါတော့နဲ့ဆိုပြီးတော့မှတရားမင်းကအကုန်ပေးပြီးတော့မှတာဝတိနာနတ်ပြည်ပြန်သွားတာအဲဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေဒီနေ့ငါတို့မတဏတ္တိကမ္မထံဆိုတာဖះရှင်ကလည်းအင်မတန်ပွားစေခြင်းနဲ့ကမ္မထံ ဘာလို့လဲဒီကမ္မထမ်းကြီးကိုပွားရင် အာကုစုမှန်သမျှမလုတ်ချင်တော့လို့ကုစုမှန်သမျှအကုန်လုတ်ချင်လို့တတိတွေနဲ့ပြည့်စုံလာနိုင်လို့တံဝေကညာနေရလာနိုင်စေလို့မညာဖောညာနိဗ္ဗာန်တွေအထိအကုန်ရစေနိုင်လို့အမတန်မှအကျိုးကြီးမားတဲ့ဘလို့မကိုပြောပြလို့မရလောက်နိုင်လောက်အောင်အကျိုးကြီးမားတဲ့ကမ္မထန်ကြီးဖြစ်လို့ဘုရားရှင်ကိုရောမြတ်ကြီးက ငါရဲ့တာဝန်ကျေပြီးချက်သားတော်တဲ့မင်းတို့ကိုငါပေးခဲ့ပြီးငါမေတ္တာနဲ့ကရုဏာနဲ့ပေးခဲ့ပြီးချက်သားမင်းတို့တို့ဟာဒီကမ္မထမ်းကြီးတာ အမြဲမပြတ်စင်ញင်သုံးသပ်ပြီးနေလိုက်စမ်းပါလို့ဘုရားကဆုံးမဦးဇင်းတို့တရားတော်မတွေအခုစင်ញင်ပါငါသည်ဒီနေ့တေရမှာပါလားငါသည်တေရမှာပါလား နော်မရဏမေဘဝိတ္တိသေခြင်းတရားသည်အမြဲမပြတ်ငါတို့သည်လာနေတာငါတို့သေးကိုသေးရမှာငါတို့သည်သေးရမှာပါတကားငါသည်သေးရမှာပါလားငါသည်သေးရမှာပါလား ဘာဝိတာပဟုလိကတာအကျိန်ကျိန်အကျိန်ကျိန်ပွားပေးစမ်းပါငါသည်တရားမှာပါတကားတေခြင်းတရားသည်မြဲပါလားနေခြင်းတရားဆိုတာတကယ်တော့မမြဲပါလားနေရတဲ့တခဏဓာလေးဆိုတာစင်နှင်းပေါက်လေးတွေ ဖြောင်ဖြောင်ဖြောင်နဲ့ကြပြီးကွယ်ပြောက်တယ်လို့ပဲငါတို့ရဲ့လူဘဝနေခြင်းဆိုတာအခုတဖြောက်ဖြောက်နဲ့တဖြုတ်ဖြုတ်နဲ့ကြွေကြပြီးသေနေကြပါလားသေခြင်းတရားသည်မြဲပါလားငါသည်သေရလေအောင်မည်ငါသည်သေရလေအောင်မည် ငါသည်တေရလေအုံမီအချိန်ပိုင်းသာလိုတော့ပါလားငါသည်တေရလေအုံမီအချိန်ပိုင်းသာလိုတော့သည်ငါသည်တေရလေအုံမီငါသည်တေရလေအုံမီအချိန်ပိုင်းသာလိုတော့သည် ရှင်ချင်းဆိုတာမမြဲသိချင်းတရားဆိုတာမြဲပါလားဘယ်ချိန်ဘယ်နေရာဘယ်ဌာနမှာငါသိရမယ်ဆိုတာမသိပါလားသိချင်းတရားဟာအချိန်မရွေးသိနိုင်ပါလားထိုင်ရင်လည်းသိထားရင်လည်းသိသွားရင်လည်းသိလျှောက်ရင်လည်းသိညအိတ်တုံးအကောင်ကြီးမနဲ့ကြတော့သိနေပြီ။အော်သိချင်းတရားကြီးဟာငါတို့ထမ်းမှာအမြဲမပြတ် လာနေတာပါလားဒီသေးခြင်းတရားကြီးဟာ မမြဲအမြဲတမ်းငါတို့ဒီလာနေတာငါသေးရမှာပါလားငါသေးရမှာပါတကားငါဒီနေခြင်းမမြဲသေးခြင်းမမြဲပါလားဧကံမုတ်ချသေးရမှာပါတကားငါဒီသေးရမှာပါတကားငါဒီသေးရမှာပါလား ငါရဲ့သေခြင်းသည်အချိန်မရွေးသေသွားနိုင်ပါလားဒီနေ့တွင်လည်းသေနိုင်တယ်နောက်နေ့တွင်လည်းသေနိုင်တယ်နောက်ရက်တွင်လည်းသေနိုင်တယ်နောက်လတွင် နောက်နေ့တွင်မှာသေခြင်းတရားတွေဟာငါစီလာနေပြီငါသည် မုတ်ချသေရလေအောင်မည်ငါသည်မုတ်ချသေရလေအောင်မည်အချိန်ပိုင်းသာလိုတော့သည် ငါသည်မုတ်ချသေးရမည်အချိန်ပိုင်းသာလိုတော့သည်ငါသည်မုတ်ချသေးရလိမ့်အောင်မည်အချိန်ပိုင်းသာလိုတော့သည်ကဲခဏလေးနှလုံးသွင်းပွားကြည့်ပါငါသည်မုတ်ချသေးရလိမ့်အောင်မည် ငါသည်မုတ်ချသေးရလေအောင်မည်အချိန်ပိုင်းသာလိုတော့သည်ငါသည်တေဆုံးရလေအောင်မည်ငါသည်တေရလေအောင်မည်ငါသည်တေရလေအောင်မည်ငါသည်တေရလေအောင်မည် ငါသည်တေရလိမ့်အောင်မည်ငါတနေ့တေရမှာပါလားငါတနေ့တေရမှာပါလားတေခြင်းတရားသည်လူတိုင်းအတွက်မလွဲသာမချောင်းသာတနေ့ငါသည်တေရမှာပါတကား ငါသည်တနေ့သေးရမှာပါတကားငါသည်တနေ့သေးရလေအောင်ကြီးတနေ့ငါသေးရမှာပါလားတနေ့ငါသည်သေးရမှာပါတကားတနေ့ငါသည်သေးရမှာပါတကား ငါသည်သေဆုံးရလိမ့်အောင်မည်ငါသည်သေဆုံးရလိမ့်အောင်မည်ငါသည်သေဆုံးရလိမ့်အောင်မည်အဲ့ဒီလိုသေခြင်းတရားကိုဦးဇင်းတို့တရားတော်မတွေအဖန်ပန်အထထတာပွားစမ်းပါသေခါနာနီအချိန်မှာ စိုးရိမ်ပူဆွေးငိုကြွေးပြီးဘယ်တော့မှမသေးရဘူးတဲ့သေပြီးတဲ့အခါမှာလဲကောင်းတဲ့ဘုံတွေကောင်းတဲ့ဘဝတွေရောက်သွားနိုင်တယ်ရှင်စဉ်ဘဝမှာလည်းပဲကုစုတရားတွေလှုပ်ပြီးရင်လှုပ်ချင်ရင်ဆက်တိုက်ကုစုတွေနဲ့ပဲပြည့်နေလိမ့်မယ်သေရမှာကို နှလုံးမသွင်းလို့လောဘတွေနဲ့ဒေါသတွေနဲ့မောဟတွေနဲ့တောကတွေနဲ့ပြိုင်ညဆိုင်ကြဖြစ်နေကြတဲ့လောကကြီးထဲမှာ ဟောဒီတေခြင်းတရားကို ပွားများဆင်ခြင် သုံးသပ်နေရင်တော့လောကကြီးထဲမှာနေပြီးတော့နော်တေခြင်းတရားတွေကိုဆင်ញင်တော့မန်နေမာနတွေလျှော့ကြပြီးတော့ငြိမ်းအေးတဲ့ပိုင်ရှင် ဖြစ်လိမ့်မယ်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကဩငါတို့ဟာဖရာသာသနာတော်နဲ့တွေ့လို့ ဒီလိုအဆုံးမကောင်းနေရပါရဲ့တန်းနဲ့သေခြင်းတရားကိုမေ့မေ့လျော့လျော့ပေါ့ပေါ့နဲ့နေပြီးတော့ပျော်လိုက်ပါလိုက် စားလိုက်တောက်လိုက်နဲ့ဒါနေကြမယ်ဆိုရင်တော့ငါတို့ဘဝတည်တန်ဖိုးမရှိတဲ့ဘဝကိုကိုကိုအတုံးမချတတ်တဲ့ဘဝနော်မိုက်မဲတဲ့ဘဝပဲဖြစ်လိမ့်မယ်ငါတို့ရဲ့တိုတောင်းတဲ့ဘဝအချိန်ကာလဟာ ပျော်ရင်းတဲ့နေနေမော်ရင်းတဲ့နေနေဘလို့နေနေတနေ့သေကြရမှာအဲ့ဒီသေကြတဲ့အခါမှာဟိုးနောက်ဘဝတန်တရာတွေမှာကောင်းတဲ့ဘုံနိဗ္ဗာန်မရောက်သေးခင် အထက်တန်းကြမျက်နှာပန်းလှပြီးတော့နေဖို့ရာအတွက်ကတော့ကောင်းမှုတွေအမြဲပြုတတိပဋ္ဌာန်တရား၄ပါးတွေကိုအမြဲပွားကုသိုလ်တရားတွေအမြဲလုပ်ပြီးတော့နေနိုင်တဲ့ဘဝဖြစ်ရင်တော့ သာသနာနဲ့တွေ့ရကြိုးနှပ်ပြီးလူဖြစ်ရကြိုးနှပ်ပြီးဖရာအဆုံးအမတွေလည်းရပြီးအနေကောင်းတဲ့ဘဝအသေးကောင်းတဲ့ဘဝကိုရပါလိမ့်မယ်ဒါကြောင့်ယနေ့မှစ၍ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်တေခြင်းတရားကိုနေရောညပါစ조사မယုတ်ပွားများအာထုတ်နိုင်ကြပါစေကုန်တည်းသာ သာဓုသာဓုပါဖျား